မိမိတို့ပြုလုပ်အပ်သောကောင်းမှုကုသိုလ်စေတနာတို့ကြောင့်မိမိတို့လိုလားအပ်သောသုတော်မင်္ဂလာအဖြာပြာနှင့်တလုံးတော်ဟာဒီပြည့်စုံကြပါစေ။ရှင်မယရှင်မယဤတော်များသည်ဤတော်များသည်ညာရဲ့ညာစွာဘုရားညာစွာဘုရားဤညတာသောဤညတာ ဒံတရဏံဝိသာမိဓမ္မံတရဏံဝိသာမိသံဃံတရဏံဝိသာမိဘုရားတရဏံဝိသာမိဓမ္မံတရဏံဝိသာမိသံဃံတရဏံဝိသာမိဒိယာမိဘုရားတရဏံဝိသာမိဒိယာမိဓမ္မံတရဏံဝိသာမိဒိယာမိသံဃံတရဏံဝိသာမိဒိယာ ဗုဒ္ဓံတရံဂိသာမိကာရိယာမိဓမ္မံတရံဂိသာမိကာရိယာမိသံဃံတရံဂိသာမိကာရိယာမိဗုဒ္ဓံတရံဂိသာမိကာရိယာမိဓမ္မံတရံဂိသာမိကာရိယာမိသံဃံတရံဂိသာမိဗုဒ္ဓဂုံဤဗုဒ္ဓဂုံဤသုံးအညီသုံးအညီယုံကြည်မြဲကြ မဘုံကြီးဓမ္မဘုံကြီးဆုံးအညီဆုံးအညီယုံကြည်မြဲကြစို့ယုံကြည်မြဲကြစို့အင်္ဂဘုံကြီးအင်္ဂဘုံကြီးဆုံးအညီဆုံးအညီယုံကြည်မြဲကြစို့ယုံကြည်မြဲကြစို့ဤသို့အဖြစ်ဤသို့အဖြစ်ဘာသာရေးဘာသာရေးသစ္စာဒိဋ္ဌံသဘာသစ္စာ နှင့်တကွာသမတတံလူရှိကနိလံယုသေးလိုက်ငါဤမခိုးယူတာလူရှိကနိလံယုသေးလိုက်ငါဤ မမြမကျင်နာဆိုလိုက်ကြလူစီကံနိလံယုသေးတိုင်းနာဤမလိညာတာမလိညာတာလူစီကံနိလံယုသေးတိုင်းနာဤမမူရတာမမူရတာလူစီကံနိလံယုသေးတိုင်းနာဤယသမသာတာ ရှင်ပြောတာသရှင်ပြောတာလူစည်းရမိရကိုလေလိုက်နာ၏မြင်ရမနေတာမြင်ရမနေတာလူစည်းရမိရကိုလေလိုက်နာ၏ဤသို့အပြင်ဤသို့အပြင်ရှင်ပန်းသီလကိုရှင်ပန်းသီလကိုမိမိတို့မိမိတို့ဤဝထားသည်ဤဝထားသည်ရှင်အတွင်၌ရှင် စွာဘုရားဤမြတ်စွာဘုရားဤလပါရမီတော်ဤလပါရမီတော်သံဃာတော်တို့ဤသံဃာတော်တို့ဤဤလသိက္ခာကိုဤလသိက္ခာကိုသောသောအဖြစ်၎င်းသောသောအဖြစ်၎င်းယာဝေဖြစ်မြောက်အောင်ယာဝေဖြစ်မြောက်အောင်လက်ဆောင်ယူပညာသည်လက်ဆောင်ယူပညာသည်အမှုဆောင်တို့ဤအမှုဆောင် သိုလ်စေတနာကိုကုသိုလ်စေတနာကိုဘုံမြူသောအဖြစ်၎င်းဘုံမြူသောအဖြစ်၎င်းအာယုခြင်းသောအာယုခြင်းသောသဗ္ဗိပါဤသဗ္ဗိပါဤရှင်ဘုရားရှင်ဘုရားအပမဒေနသမ္မာဒိဋ္ဌအာမဒေနရှင်ဘုရားပါရှင်ဘုရားကြီးကပြောက်မပြောက်ဘူးနော်လိုက်ရှိတယ်မနက်က မောင်မြာမျိုးက9နာရီတို့ကလာခဲ့တာအခု9နာရီ15လောက်မှရန်ကုန်ပြန်ရောက်ပါအဲမျက်နှာလေးပါလေးတုတ်တင်ပြီးတော့သင်္ကန်းလဲပြီးတော့ဒေါက်တာလူမောကလက်ဆွဲခေါ်လာတာနဲ့အခုပါလာရမနေ့ကမှုတော်မှာနေ့3နာရီကြာပါလေညမော်လမြိုင်က4နာရီဒါ9နာရီမနေ့9နာရီကလာတာအခုဒီကြောမစင်ရသေးပါ ဒါရောက်ယူเสียတော့ကျုံးစင်းပေါ်တော့လို့ညာတိုင်းရှိတယ်တဲ့အဲ့တော့ဒီမှာဝေဒနာကတော့ဖိတ်ခေါ်ပါသည်ဥယောဂီပါပဲဒါပေမဲ့လို့ဒေါက်တာအီကျော်လင်းတို့ကဒေါက်တာမီမောစတဲ့ကံမြင့်တရားဝဲကျင့်ပါရေးပုဂ္ဂိုလ်များကဘုန်းကြီးရဲ့ကျွမ်းမာကြီးတဲ့ွယ်လက်ငါးရက်ွယ် ဓမ္မတကိတာတဲ့ကျူမာစီတိုက်ဘက်မှာရေစင်ရေတွင်းလိုအပ်နေတဲ့ဖြစ်အဲသူတို့ကဒီတရားဝဲမှာရေကာလာငါးတောင်စရေစင်ကြီးကိုတိဆောက်ကြမည်ဖြစ်ပေအဲ့ဒါရေအတွက်ရှင်မယားများကဟောကြားပေးပါလို့တရားဝါသဖြင့်ယနေ့ဟောနာကြီးညိုကြမတရားကသုဒ္ဓနာပိဋကသုဒ္ဓကနိကေ ဝိမာနဝတ္ထုပါဠိအဋ္ဌကထာတွေလာရှိသည့်တတိယနာဝဝိမာနဝတ္ထုသုတ်တံခောသာသနာအောင်ပွဲအသက်နဲ့လဲ၍တရားဒေသနာတော်ယနေ့ဘုန်းကြီးတို့အာယုံယူနာကြကြမှာကသာသနာအောင်ပွဲအသက်နဲ့လဲ၍ဗာတရားနဲ့သာသနာအောင်ပွဲအသက်နဲ့လဲ၍အဲဒီနေရာမဟောကြားမီ ဘုန်းကြီးရဲ့ဘတော်ခမဲတော်နှစ်ပါးသာနိုင်သုံးတစ်ပါးဤတတော်61တိက္ခာတော်၄ချက်နဝအတွင်းသာသနာတွင်အနိလူတံငါတိသိမ္မော142သိန်းရောကုသိုလ်မင်္ဂလာတော်တို့ကိုအေဘဂုတ်တိုင်းပြုမြုပ်ပင်ကျေနာမာသီသာသနာရိတ်သာဖွင့်လက်ခါဖြင့် အယတိမျက်နာလာလာသမျှယဟရှင်လူယောဂီသူတော်ပြုတို့အားတဘုဒ္ဓလဝါဒီသုံးလပေါင်းလေးလရပောင်းတရား20ဝင်ကြီးမရှိကုသိုလ်ပြအခါမင်းမနဲ့ဇာနေသာမိရဲ့ရှင်းပစ္စည်းတို့ပြလူတန်းလက်တာ26နှစ်ရာသီရှိခဲ့ပါပြီပြည့်မြောက်လုံးဆိုင်ရာ900ကျော်သာနာတော်တို့အား ဘာဇုပိစဘာဇုလမြေကျော်ရှိရနေရောက်တိုင်းရောက်တိုင်းတဏိတကျေဤတကျေဤရေတမောသွန်တလက်ထောပါသွန်တလက်ဥံသွန်တလက်ယူယူသွန်တလက်အင်းလေးကွယ်နဲ့သံဃာပေါင်းယခုနေ့တော့ဘုန်းကြီးတို့ထောပါသွန်အလက်ကြပါဇာဟိရမေကတော့ခေအားလျောစွာအနည်းဆုံး200ဓမ္မသည်1000ယောသာအထိ သံဃာတထောင်ကျော်မဲ့ဘဝလူတန်းခဲ့တာ26နှစ်ရာသီရှိခဲ့ပါပြီအခုလူတွေရှိပွားရေးချမ်းတဲ့ဆွမ်းတော်သူနဲ့တည်းဖြင့်ပြုမြလုံးဆိုင်ရာ900ကျော်သံဃာတော်တို့အားမြန်မာလာဇန်၄ရက်နေ့ရောက်တဲ့ရောက်တဲ့တလတစ်ချိန်တစ်ချိန်ချင်းလေး၄တောင်းကျော်၅တောင်းလို့ဆိုပြီးတော့အာယုသံလူတန်းခဲ့တာလာပေါင်း35လရှိသွားပါပြီခုလူတရားဟောကြတဲ့မိဘဒေသပင်မှာ ဆောင်ရွက်ပေးသူပဲကိုပါကညွန်လုံးကျွတ်တန်လာဆွမ်းလောင်းတဲ့ဓာမျိုးပေါင်း20ကိုပါဤတာဝိလက်သမီးရပြုမွေးလူခဲ့ဓာမျိုးပေါင်း12မျိုးနဲ့ဒါကမျိုးနဲ့အနေအားဖြင့်ပြောတာပါအကျဉ်းရေဘက်ကတော့ပြုမြုပ်တစ်နှစ်တစ်ချိန်က26ချိန်တစ်လတစ်ချိန်က35ချိန်တန်လာကို ပြီးတော့မြို့နယ်တန်ဃာကုန်းကမြို့နယ်20ဆိုတော့ပေါင်းအကျဉ်80ကျော်ဘုရားရိတ်သာဆိုမှလည်းပဲဖြင်းမြို့မှာဘုရားရိတ်သာရှိတော့တစ်နှစ်တစ်ချိန်က26ကျင်းမြို့နယ်က12မြို့နယ်ဆိုတော့အကျဉ်30ကျော်ပေါင်းတန်ဃာကုန်းဘုရားကိုကျွေးခဲ့တာအကျဉ်100ကျော်ရှိပါပါပြီ။ မြမပြည်သာမတရားကိုစတဲ့၌တွင်လလမီယာတသောသောင်းပြလူကတာကြောင်း140ကျော်ရှိသွားပါပြီရိတ်တာတွင်တသောသောင်းပြလလမီယာလူကတာရိတ်တာပေါင်း80ကျော်သွားပါပြီအမေရိကရောက်ခြင်းကနေယူချာချီပြည်နယ်မှာလောကချမ်းသာမြည်တော်နဲ့ဓမ္မဗုဒ္ဓဘာသာဗျာဓမ္မတို့လိုပထမအကျင့်တသက်ဒုတိယအကျင့်တသက်တတိယအကျင့်တသက် အဲ့ဒါကိုတဲ့မြန်မာပြည်သားများကစိတ်ဝင်စားကြအမေရိကန်ဆိုတာခရစ်ယာန်နိုင်ငံအဲ့တော့မြန်မာပြည်မှာခရစ်ယာန်တို့ရဲ့ချက်ဘုရားရှိခိုးကြောင်းဟိန္ဒူတို့ရဲ့ဘုရားရှိခိုးကြောင်းအစ္စလာမ်တို့ရဲ့မွတ်စလင်ဗလီတွေဆိုတာထောင်ချီပြီးတော့ရှိနေတယ်အဲ့ဒါကြောင့်အမေရိကန်ဆိုတာခရစ်ယာန်နိုင်ငံမို့ အဲ့ဒီမှာတဲမဲ့ဘုရားအတွက်စိတ်ဝင်စားတယ်ဆိုပြီးတော့မန္တလေးမြို့36လမ်း63လမ်းကုလာဝင်းမှာဤမာကုလာဝင်းမှာပြုံးကြည်တို့ကဂျာ3သိန်းသခိုင်းမြို့ုံဓမ္မကြီးပါမောင်ဆမဟိတုတို့က9သိန်းပြီးတော့တဲ့မိတ်ကီလာမြို့ကျော်ကျော်ပုံမင်းတဲ့မိမိအေးကတသိန်းမကွေးမြို့တော်မြင့်မြင့်သမီးဝိမာတင်းတို့ကချက်တသိန်းနဲ့တကတရား ကိုပင်မြို့နေအောင်တော်ထုံးတို့ကကြတတ်သိဥစိမောင်တော်ဝင်းတို့ကကြတတ်သိပြီးတော့ဘုန်းကြီးတို့မော်လမြိုင်မူထုံကတို့နာမည်တွေတော့ဘုန်းကြီးကောင်းမှမှတ်မယ်အဲ့ဒါတသိန်းကတော့နှစ်ဦးပေါ့လေဒါတွေကဒေါက်တာကျော်ဒေါက်တာခင်စန်းဝေနဲ့တကွအပေါင်းပါတဲ့ပုဂ္ဂိုလ်များက9000ကျပ်အဲ့ဒီလိုအဲ့ဒီလိုနဲ့ဆိုပြီးတော့ မန္တလေးမြို့ကိုတွင်ဝဲမရီတို့က5000ကျပ်ကိုလင်းဝဲအောင်မညွညွဝင်းတို့က5000ကျပ်စကိုင်းတောင်ယုပသိညောင်မဘုံညရန်ဒီက5000ကျပ်ဓမ္မတဘာမွေမမြို့အင်္ဂရတင်ကြီးပါကိုအုံးဆောင်နဲ့မခင်မကြီးတို့က5000ကျပ်အတိအတိဆိုပြီးတော့လူဒါနာကြတာခဏ40နဲ့3သိန်းခန့်ရှိသွားပါပြီ ရာ36ဘိန်းတော်ဖြင့်ခုနနာပိုင်း20ရက်ကအမေရိကကိုတော့ပြန်သွားတဲ့ဖြင့်လက်ချွန်25ခွဲ2015ရန်ကြောင်မျိုးစုံနှုတ်ဒီကိုတလုံးလောက်ဆိုပြီးတော့ပထမအကြိမ်36ဘိန်းနဲ့ယရနာပစ္စည်းများပို့အပ်လိုက်ပါပြီအဲဒီခုနနာပိုင်း20ရက်နောက်ပိုင်းတော့အခု9သိန်း10သိန်းခန့်ရမယ်အဲ့ဒါသိန်း50ခန့်လောက်ဘုန်းကြီးတို့တွေကနေလူ အလူကပေးမယ်လို့ရည်ရွယ်ထားပါမိမိကြောင့်အတွက်တော့ဘာမှမပြုလို့ရသေးပါဘူးဒါတကားဝိဇောမောနဲ့တော့အလုံးကိုတရားဝဲဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေကပထမဦးဆုံးရံကုန်မှာလည်းပဲရိတ်တံဖွင့်သေးဘူးလားမဖွင့်သေးဘူးလားဆိုတော့ဘာမှအဆောက်မရှိလို့ဖွင့်နိုင်သေးဘူးတဲ့အဲ့ဒါပရမရေးခြင်းလို့အလုပ်ကနေအဲ့ဒါရေးအလူတော်ကြီးကိုတဲ့ချိုးဆောင်များက ဒါဆောင်ရွက်ကြမှာဖြစ်ပါ။ကိုင်းရှိစေအဲ့ဒီလိုအဲ့ဒီလိုနဲ့ဘုန်းကြီးရဲ့သိတာကုသိုလ်တော်ဟာကျက်140နဲ့တသိန်းကျော်သွားပါပြီ။အဲ့ဒီကုသိုလ်တော်တွေကိုယနေ့မြတ်မြတ်သူတော်ရှင်တို့သာဓုခေါ်ဝင်ရသလိုအာယဝံပြောသာဓုခေါ်ဝင်ရတော်မမူရှာသည့်မိခင်ကြီးဩမိခင်ကြီးပြည့်ရှိသည်မှာဘာဝချင်းမြောင်းသက်မှန်ရှင်အားပြုတော်မူလို့ လက်တော်80ဝါတော်30အယဘဝနာထံဇံတော်လေးပြီးဖကရီဥဒ္ဓမိကသောမိဘနှပြနဲ့ယနေ့တရားနာသူတော်ရှင်တို့ရဲ့မိခင်ဖခင်ဆွေချင်းမျိုးဆက်အပေါင်းတို့ကိုပရိဝေကနဟုကဤစုကစိတ်မျော၍တရားနာဖိတ်ခေါ်မည် မာတာပိတာရောဗုဒ္ဓတာဒေဝီတံဓမ္မအဒေသနာဇာတာဌာနာကံတဝနာသုဏန္တုဣဒမတပမာတာပိတာရောမိဘခြေစုမြေမုတ်ဥကို ယေရှုကမျောလွတ်တိတ်ပေါ်၍ဣတောလေတလူလိုက်တလယံနေညာမမေဘဝင်ခွေလေနေ၍မယမရဏသေမေမပြင်းအနာခောတိတာကြောင့်လူရွာပြေထားလိုက်ပါသွားတဲ့သာလမြန်ပြောခမဲတော်မဲတော်များနှင့် ယနေ့ဓမ္မသဘေသူတော်ကျင်းတော်ယမိခင်ဖခင်ဆွေရှင်မျိုးဆက်အပေါင်းတို့သည်ဣဒမနပန္ဓမ္မစီကြီးရချောတိကိုဖာတိပြုပြေတတ္တဆင်းသည့်ပရိဝေနာအာယံကုန်တယံကုန်မြို့စံကြောင်းမြို့နဲ့တိရိမင်္ဂလာနံအောင်ချမ်းသာရွယ် ဓမ္မသရင်ရှင်ရင်ဖြစ်ပါရာကံမြင်ကြောင်းတိတ်ဓမ္မယုံဓမ္မပိမန္နမန္တအတွင်ရှိသောဇာတဒါနာကမ္မတက္ကဓမ္မတာယဖြစ်လျာယသန္တရာဘဝဘုံဌာနရှိကာအာဂနောအနာသမောတဝါစေရဏထား၍ ရွှင်အားဝပြောဖိတ်ခေါ်လေသာနာယံကြာယာခဏတော်နှင့်ဆိုနေမှကြာလာရောက်ပါ၍ဗုဒ္ဓသာဘာဝရှင်မြတ်ဝတ္တငါဖြင့်တင်ရန်ခြေယုံမလင်ဘုဝေညာဟုကွန်မြူတင်သူရှတံသာယဟံဤ ဒေဒီတံရှင်းမင်းဘုရားသဘောထား၍ဟောကြားတော်မူအပ်ပါ၏သောဓမ္မဒေသနာသုံးပုံပိတကအာယနိကေကုသွေအင်္ဂဓမ္မခန္ဓာ၈တောင်း၄တောင်းမှာပါဝင်သည်တတိယနာဝဝိမန္နဝတ္ထုသုတ်တံခောသာသနာအောင်ွယ်သက်နဲ့လည်းခေါ်တဲ့ဓမ္မကထာဒေသနာတော်ကို ဒုနာတုကြည်သာရှင်မြအာယဝံပြုသာရောထာမောက်ပေါင်းမျိုးရောက်အောင်ဝါမြဝန္တာအပြည့်ကလေးလာရောက်ကနာချာနိုင်ရပါစေကုန်တတိချာနေ မရမထဲပါနဲ့။ကံရှိတယ်ဤသို့မိဘဘိက္ခောသာကြာရတဲ့တရားနာသူတော်ကောင်းတို့အားလည်းပဲမိဘနှစ်ပါးမှမွေးဖွားရှင်းသက်တာသူတွေဖြစ်ကြလေသောကြောင့်လောကမှာလျောက်ကြပလျောက်ယူယူရနိုင်တယ်။မယားမိမပလျောက်ယူယူရနိုင်တယ်။သာသမီဘလောက်မွေမွေမွေနိုင်တယ်။ မှန်ရလားပိတာမှန်ပါပါတကူတဝမဖြစ်တေယောကလပုဏ္ဏမုစလန်ဇလရိသံမေကယုရိယတေယောကမောရိယလာဟုဂျပန်နိပောပြေတိအင်္ဂလာအာရှာဝိကရောပမေကရှံကချေကယကယမောယခိုင်မြာမတရှိတတ္တဝတိုင်းမှာဖြစ်တကူတဝဝအမေဆိုတာတယောက်အဖေဆိုတာတယောက်သာရှိတတ်ပါတယ် ဟုတ်ရဲ့လားဒါကြောင့်တဘောဝတ္တရင်းစားပြန်မရနိုင်တာကဘယ်သူနဲ့ဘယ်သူပါလဲအေးအဲ့ဒီအမေဖေကျေစုကိုတဘောဝတ္တရင်းစားပြန်မရနိုင်တဲ့အမေဖေကျေစုကိုတိကျဓမ္မသိသိအလျာလက်ထင်ရှားရှိသေးမညိုမညင်းလို့ရင်နာပေးစားရင်နာကြွေးလို့ကျေစုရဲ့ဆန္ဒရပါတဲ့ ကဘာတဘာပြောင်းသွားဘွယ်တော်မှာလည်းကုသိုလ်တဲ့ပြုတာလို့ခေါ်ခြင်းမြဝေ၍နတ်တွေမိဘယေဇရောနာတတွေကိုစပိတန်ကြပါစေလို့မေတ္တာအခြေခံထားတာဖြင့်ယနေ့ညဟောနာကြီးညိုကြမှာကပါတရားလေအေသာသနာအောင်ဝဲသက်နဲ့လည်း၍တဲ့အဲ့တော့ သာသနာဆိုတာဘုန်းကြီးတို့သွေးနဲ့ရေတဲ့သာသနာဆိုတဲ့တရားထဲမှာရှင်းလင်းပြခဲ့ပါပြီသာသတိနုသာသတိတိသာသနာယအဆုံးအမဟာသာသနာအဆုံးမဟာပါတော့သာသနာတရားအဆုံးမတော့တရားသာသနာအမေဆုံးမရင်ဖေဆုံးမတော့တို့ဘုရားဆုံးမတော့ဘုရား အဲ့ဒီဘုရားဆုံးမလာတွေကသုတ်တံဝိနည်းဝိဓမာတဲ့ဒါကတော့ဘုန်းကြီးတို့အ ਨੇ ကျုံချမ်းကစပြောကြတယ်သာသနာတော်မှာပြောရင်သုတ်တံဆိုတာနဲ့ပြောရင်တော့ဝိနည်းရဲ့သုတ်တံရဲ့အဝိဓမာရဲ့ဝိနည်းကားတဲ့အရှင်းရဲ့နဲ့ခြားလိုက်တော့သီလသုတ်တံသုံးညာအရှင်းရဲ့နဲ့ခြားလိုက်တော့သမာဓိအဘိဓမ္မာခုနှစ်ချက်အရှင်းရဲ့နဲ့ခြားလိုက်တော့ပညာ အဲ့တော့မိရိကသုံးပုံအနှစ်ချုပ်လိုက်တော့ဘာတွေပါလဲဒိနာသမာဓိပညာအဲ့ဒါဘုရားချုပ်မှာပါပဲဒါအချင်းယုတ်အေးအဲ့တော့တဲ့သာသနာဆိုတာကဒိနာသမာဓိပညာအောင်ဝဲဆိုတာကထိုဒိနာသမာဓိပညာ ရှောင်းရှောင်းကြီးကြီးပြီးပါတော့ပြီးပြီးဝါဝါအချိုးတကြကြင့်ကြံပွားများအထုလို့ရနိုင်တဲ့မက်ဖို့နိဗ္ဗာန်ကိုအောင်ပွဲလို့မှတ်ပါမက်ဖို့နိဗ္ဗာန်ကအောင်ပွဲသီလသမာဓိပညာကသာသနာမက်ဖို့နိဗ္ဗာန်ကအောင်ပွဲအဲဒီသာသနာအောင်ပွဲကိုရှင်းတော့ကအသက်နဲ့လဲပြီးတော့ရယူဖို့ဝတ္ထုဇ္ဇလမ်း အေးရေးအထုကိုလည်းပြာဏထားပြီးတော့နောက်ဆုံးဝိပဿနာနဲ့ဒီကုန်းချုပ်ပါပုံကိုအာယုံနာချချရမှာဖြစ်ပါတယ်။အဲဒီတော့ဘုန်းကြီးတို့ရဲ့ဘုရားဘုရားမရှင်တော်မြတ်ဖေအလောင်းဘုရားဘောကသူလိုကိုလိုဆိုတဲ့ပုရုရှင်အဖြစ်နဲ့လင်းနေခြင်းကဘာတန်သိကျမ်းထမ်းလာစွာသောပါရမီခရီးကျမ်းကိုပင်ပန်းကြည့်စွာရှောင်နှံခဲ့ရပါတယ်။ ပါရမီပါရမီဆိုတာနာမည်လေးကကြားလို့ကောင်းပေမဲ့လုပ်ငန်းရဲ့အနက်အဓိပ္ပာယ်ကအင်မတန်ချမ်းထောင်ပါတယ်ဒါနပါရမီရှိတဲ့မြပြောင်းတလင်းခါအောင်လုပ်ရဒါနဥပပါရမီလက်ချင်ဒါနဖြတ်မဲ့တွင်လည်းဖြတ်ဒါနတော့ပြုအေးဒါနပရမတ္ထပါရမီကြတော့အသက်ကိုသတ်မဲ့တွင်တော့သတ်ချင်သတ်ဒါနကတော့ပြုမှာပဲဆိုတော့ နုညံ့မလားချမ်းသာလားအေးအဲ့တော့ပါရမီဆိုတဲ့သကလုံးလေးကနဝေချိုသလောက်သူ့ရဲ့အလုံးငါးရာနှစ်သာရကအင်မတန်ချမ်းသာပါတယ်တော့အတုသီလလည်းဒီအတိုင်းဒါနသီလနိခမပညာဝရိယခန္ဒီသစ္စာဒိဋ္ဌမေတ္တာဥပေက္ခလို့ပါဠိပါဠိပါဒါမျိုးတစ်မျိုးမှာတဲ့ဒါန အပါရမီက10မျိုးပပါရမီက10မျိုးပရမတ္ထပါရမီက10မျိုးပေါင်းလိုက်တော့30အေးအဲ့ဒီပါရမီတွေကသူ့လိုကိုယ်လိုဆိုတဲ့ပုထုရှင်ဘဝကရှင်းနေလို့အရိယာဖြစ်ပြီးမှရှင်းတယ်ဆိုရင်တော့အံ့ဩစရာမကောင်းသေးပါဘူးပြိတ္တာသူ့လိုကိုယ်လိုအရှင်းတန်းရှိတဲ့ပုထုရှင်ဘဝက ဒီပါရမီတွေကိုချက်ကုတ်ချက်ခဲလို့ပြမန်းကြီးစွာဖြတ်သန်းလာခဲ့ရတာဘလောက်ကြာသွားလဲနေတဲ့ချေနဲ့ကဘာတသိရောက်ခဲ့ပြီတသိချေမှာကဏ္ဍတလုံးတုံညာပေါင်းတရားလေးတဲ့ဘုန်းကြီးတို့တရားနာမတော်အနေနဲ့ချင့်ဖို့နေနေသားသားရေးဖို့တောင်းလွယ်ပါမလားတကဘာတကဘာဟာကနိဘာကဘာ ဘုရားဘဏ္ဍကျူပွဲမဲ့ဘဏ္ဍကျူပွဲပြီဗလားကဘာပြက်ဗလားနောက်မတိယဘုရားပွဲလို့သာသနာကုံဆုံးမှမပြက်မလဲအဲ့ဒါတကဘာရဲ့အတိုင်းအတာတဲ့ဒါတော့ပင်မပြင်းထန်စွာဖြစ်ခြင်းလည်းတော့ဘုရားဖြစ်တော့အနာရပါလားဆိုတော့အနာမရသေးပါဘူး ဘုရားဖြစ်တော့အနာရပါလားမရပါဘူးဗျာအေးတစ်နှစ်တစ်နှစ်အနေအပြင်တွေ့ရင်ခန္ဒီယံ9လခန္ဒီယံ10လခန္ဒီယံ9လအနည်းဆုံး12လတစ်နှစ်မှာဘုရား9လ9လမနေမလားအဲ့ဒါတဲ့ဓမ္မတုတ္တခေါ်တဲ့တရားခရီကြွတော်မူရပါတယ်အေးအဲ့တော့ဒီတနေ့ဟောတော်ကျွတ်သွားရင်လည်းပဲတဲ့ပါရမီ မရှိရသေးတဲ့သာသနာမကျင်ရရသေးတဲ့ဂေါသလတိုင်းထုနာရွာကိုဖရာသာသနာပြုကြပဲဘယ်တိုင်းဘယ်ရွာအေဒုနေယကဗျမနာဗုဒ္ဓေအပ္ပနာဓမ္မေအပ္ပနာသံဃေအပ္ပနာမေချာဒိဋ္ဌိကဒုနေယကဒုဏရွာ၌နေကြကုန်သောဗျမနာပုံနာတို့သည် ဒုနေယကဗျာမနာဒုနာယသရွာသာပုံနာတို့သည်ဗုဒ္ဓေဘယနာအမနာနမညိယောမရှိကကြလေကုန်ဓမ္မေတရားတော်၌အမနာနမညိယောမရှိကကြလေကုန်သံဃေသံဃာနာအပဒနာမကြီးယမရှိကကြလေကုန်မေဇာတရိကာချို့၍ဘောပြမမှန်သောအယူရှိကြကုန်၏ ဓာတုဏယတ္တရွာသားတို့ရဲ့ဘာသာရေးစက်တာဖယားကိုမကြည်ညိုဘူးတရားကိုမကြည်ညိုဘူးသံဃာကိုမကြည်ညိုဘူးအယူမရှိကြတယ်တဲ့လေးမျိုးဘယ်နှမျိုးလဲလေးမျိုးဒါကြောင့်အဲ့ဒီနေရာမှာသီလသမာဓိပညာချိုးတဲ့သာသနာတော်ထွန်းကားပြန့်ပွားရေးကိုရှေ့ရှုပြီးတော့ဘုရားကမသွားမီက ဒီဝါရကျွတ်တဲ့ဆိုရင်ကောသလတိုက်သူနာရွာသာသနာပြုခရီးကြွတော်မူမယ်အဲဒီလိုကျွတ်တင်ခြင်းညာချက်ထုတ်လိုက်တော့ယခုလည်းငါထုံ၌ရသူရွာသားတို့ရဲ့ဘာသာရေးမြင်ကွင်းကိုဘုန်းကြီးတို့ပြောခဲ့ပြီဒီလိုပဲအကသူတို့ရွာသာသနာပြုလာမယ်ဆိုတော့မလွတ်လာဘူးဘာကြောင့်လဲဆိုတော့ဘုရားကမံကန်တိကြ ဘယ်သူမျက်နာမှဘယ်သူမျိုးကိုမှမထောက်ထားပဲဓမ္မသဘာဝတရားလမ်းစဉ်ဥတည်ဖြောင့်မမှုကိုအရေးပါအရေးတည်ခဲ့ပါတယ်။ဒါကြောင့်ထုံနာရွာသကြီးမင်းကအကယ်၍ဘုရားကြွလာမယ်ဆိုရင်သူလိမ်ညာလက်ရ။ဘာသာအမားကြီးခေတ္တတာကိုဘုရားကဖြေရှင်းပြလိုက်ရင်ယတိလေလာမပြောင်းပြီးတော့ဗုဒ္ဓလက်အောက်ရောက်သွားကြ။ အဲ့ဒါကိုမလိုလားဘူးမလိုလားတဲ့အခါကျတော့ဒီတိုင်းတယောက်ပဲမဟုတ်ဘူးအများအာယူလိုက်ရရွာလူတုမောင်းထုတ်ပြီးတကားလာဆွတ်လိုက်တဲ့အခါအေးအဲ့ဒီမှာနေရတာကြောက်ရတဲ့ရသရွာသားတွေကိုသူ့ရဲ့အမိတ်အာလာအရှိန်အစော6လမှုတော်ဖြင့်သူကပြောတယ်ဟဲ့အရင်ဝါလာကျွင့်ရင် လဲချက်ဩဓမတို့ရွာကိုလာမလို့တဲ့အေးသူအကြောင်းလေးကိုမင်းတို့တစ်စိတစ်စောင်းပြောထားရမယ်ဆိုရင်အမျိုးကမြတ်အားရဲ့ခန္တီယမင်းမျိုးဤဝေကလေးကအဘရဲ့35နှစ်ဗိမာရွှေတော်မေသောသုရနဲ့ဇူရရဲ့ပါထိမြလက်ထပ်ပြီးတော့သာဂတိတဲ့ရာဟုလသို့မဟုတ်ရာဟုလာသာဂတိရလာတဲ့အခါ ဘုရားနဲ့သားကိုလောကကျွေးရမှအပြင်းသူတစ်ပြည့်တောဘုံတောကိုသွားခဲ့တဲ့တောဘုံကြီးဂေါတမဘုရားမုန်းနေအောင်ပါဝင်တဲ့လူသားတွေအမြင်မအောင်ဆိုပြီးတော့တည်င်းကိုမှောင်ချထားတယ်။ဘာပါလဲ။အေးဘုရားရဲ့တကယ်အမှန်ဂုံတည်င်းတွေကိုသူမှောင်ချပြီးတော့ဘုရားအမောအညိုအရညိုခွက်အောင်မကျေနပ်အောင်မကြည်ညိုအောင် ပြောင်းပြန်အနေထားအပြင်ပြောတာပြီးတော့လည်းပဲတဏှာတဌာနာလည်းပဲမနေဘူးမြို့တကာရွာတကာနဲ့လည်းပြီးတကာလားမြို့သမီးတွေကိုတခုလားတလင်ဝါမို့ထုံးမှဖြစ်အောင်ပြောင်းပြသားတွေကိုသူ့ပင်ဆက်လက်အတတ်နဲ့လက်ပါထမ်းရောက်ပြီးတော့နောက်လိုက်အင်ပါယာဆူဆောင်သွားတဲ့အတွက်ဒါကြောင့်နေချက်ဘောဓမာဘုရားကအတိညာဉ်ဖြစ်ပွားအောင် လိုက်လံဟောပြောပြီးတော့သင်္ကန်းဝကြတာတံဝေကရာမုယပိဒကတာနိခမပါရမီကာမဒုက္ခမှရှောင်ခွာထွက်သွားကြတာကိုထိုးတဲ့ဒုဏယတကြီးမင်းကပရိသတ်ရေနေချက်ဂေါတမနေချက်တဲ့ဆိုတဲ့တကလုံးနဲ့သူ့ကိုသုံးလိုက်နောက်တော့ကိုခြေကောင်းလက်ကောင်းရှိပါရသနဲ့ကိုယ်လည်းကိုယ်ချင်းနဲ့လောက်ကင်မစားဘူး ခန္ဓာခန္ဓာကြီးနဲ့ဆိုပြီးတော့သူရပါချက်ပြုတ်ဖောက်ခင်ပြီးသားတွေအဲ့ဒါတွေကိုလိုက်လံပြီးတော့တောင်းစားနေကြတဲ့တတောင်းစားဘောရမဘုရားကမုံတီဝါဒတူကပြောတယ်အေးအဲ့ဒါလိုဆိုပြီးတကားလာဒီမျိုးတုံးနဲ့ပြောတဲ့အခါဘုရားနဲ့ဝေတရားနဲ့ဝေသံဃာနဲ့ဝေကြတော့ နေရဒါကိုကြောက်ရတဲ့ဖြင့်ထုံနာရွာတချင်းမင်းစကားကိုအများသောရက်သူရွာသားတွေကယုံကြည်လက်ခံကြတဲ့။ဘာလို့ကြာအဲ့ဒါကြောင့်တို့ကံမြင့်ကြောင်းတိုင်းမှာပုဂ္ဂိုလ်မျိုးစုံဓမ္မတိကမျိုးစုံတရားဝဲမျိုးစုံနေခြင်းမှတာယူထပ်တဲ့ပုဂ္ဂိုလ်တွေအတွက်အင်မတန်မှတန်ဖိုးရှိတဲ့လုပ်ငန်းတစ်ခု ဖြတ်တော်မြို့ဟာမဲ့သွေးဘုန်းကြီးတို့ရှိကမဟာဓမ္မပါဠိဆိုတဲ့ရွာကြီးတဲ့အဲဒီရွာကလူတွေကမိသူမတော်ကလေးလူကြီးအမျိုးသမီးအမျိုးသားအသက်တထောင်မပြည့်ပဲဘယ်တော့မှမသေးဘူး။ဘာဖြစ်လို့အသက်ရှည်ချတာလဲလို့ဆိုရင်တဲ့အဲ့ဒီမဟာဓမ္မပါဠိရွာကြီးကိုဟောပြောရေးဆိုင်ရာပုဂ္ဂိုလ်တွေလာချလာချတဲ့အခါကောင်းကောင်းမကောင်းကောင်း မှန်မှန်မမှန်မှန်သူတို့တွေနာကြဟာဒီလိုနာတော့အုံတော့မရှိတဲ့လူတွေပဲလို့ညာသွားဘဝပါလိုက်တယ်ငါးချက်နဲ့တစ်ဆက်ထားဘယ်ဟာကမြတ်ဘာကိုထောက်လို့ငါးချက်ဆိုတာကိုထောက်ပြီးတော့တစ်ဆက်ရဲ့အများဆိုတဲ့အင်အားသိရတယ်လို့ ကောင်းကောင်းမကောင်းကောင်းနာယူပြီးတော့တိုက်ဆိုင်လိုက်တဲ့အခါဓမ္မနဲ့ဓမ္မမမှန်ဓမ္မကောင်းနဲ့ဓမ္မကောင်းမှုကိုနှိုင်းရှင်နိုင်အောင်တို့လားအုံနောက်မရှိလို့မဟုတ်ဘူးပြိအဲဒီလိုကောင်းကောင်းမကောင်းကောင်းမမှန်မမှန်မနာယူပြီးတဲ့အခါငါစားတယ်လို့ပဲငါဘယ်လိုစားအယုတ်ကို ဖြစ်ပြီးတော့အသားကိုစားတယ်တော့မကောင်းတာမမှန်တာပယ်ရှားပြီးတော့မကောင်းတာကိုမှန်ကန်တိကျစွာလိုက်တာအဲ့ဒီလိုတရားနာတဲ့အနစ်အကျင့်ကြောင့်တို့တို့တွေကအသက်တထောင်မပြေပဲဘယ်သူမှမသိပါဘူး။ဒါကြောင့်တရားနာတာအသက်ရှိစေတရားနာတာဟာဘာလို့အေးဒါကြောင့်အသက်ရှိခြင်းရဲ့ကံမြင့်ကိုလား အသက်ရှင်ခြင်းရဲ့အေကံမြင့်ကိုလားဒေါက်တာလူကြီးသွားရင်တော့အဲ့ဒါရေချက်ပေးလိုက်ပါပဲပြိတ္တရေဟုတ်လားဒါကြောင့်သူတို့ဟာဟိုအဲ့ဒါရေအလူလူတော့မလို့လေဟမ်ကိုင်းတော်ပြီတဲ့အဲ့ဒီလိုဆိုပြီးတော့တဲ့တကြီးမင်းကညစွာဘုရားကိုပုံမားရဲ့တရင်ကိုကြောင်းမြန်မောင်ချပြီးတော့ထားကြတော့နိယတာကြောက်ရတယ် အလေးအလားအတိုင်းဆိုပြီးတော့ဟာဟုတ်တယ်မှန်တယ်မကောင်းဘူးဆိုပြီးတော့အလိုလိုဖရာကိုမုန်းနေကြလက်ချက်ဟောရမမစ္စလက်ပြက်လက်ဆရာကြီးဟောရမအေးပြီးတော့ပရိသတ်ရေးတဲ့တထောင်စာဟောရမအဲ့ဒီလိုစကလုံးလေးနဲ့ပြောပြီးတော့ထားတဲ့အခါမှာအလုံးကယုံရတယ်အဲ့ဒီယုံရတဲ့အခါကျတော့မှတကြီးမင်းကလေ အဲ့တော့ဒုဏဆိုတာဒုနိယကဗျာမနာဆိုတာကိုထောက်ပြီးတော့ဘုန်းကြီးတို့ကဗျာမနာဆိုတဲ့စကားလုံးရဲ့အနိကလေးတော့ပုံနာလို့ပဲမှတ်ကြရအောင်ဗျာမနာဆိုတာပုံနာအေးအဲ့ဒါပုံနာလူမျိုးတော်တော်သူ့ကိုအပ္ပနာလို့နာမည်ပေးကြဒုဏရွာတကြီးမဲနာမည်ဘယ်သူတော့အပ္ပနာအပ္ပနာတဲ့ဗျာ အေးအဲ့ဒီအမနာကတဲ့ပုံစံကိုပြောရရင်နှစ်ဖူးကမောင်းမောင်းနှစ်ယောက်ကကောက်ကောက်ပါးစပ်ကပြဲပြဲသွားကကျဲကျဲနှုတ်ခမ်းကတွဲတွဲအသားကမဲမဲဘိုက်ကချွဲချွဲပဏိမောကကိုတော်ကြီးတဲ့တပုံစံနဲ့ပဲလို့ပါတယ်အဲကြောင့်ဘုန်းကြီးတို့နာမကြီးနေတာဆဲကိုတော်ဆဲကိုတော်နဲ့အဲအဲ့ဒါတိပိဋကတပါးကတော့ဝေဘာနဲ့ဝေဘာရေးသမားကြီးတဲ့ ။ဒါဘုန်းကြီးတို့ကကိုမြင်တဲ့အာဟုပရိသတ်နဲ့အမြင်ကြီးဖလှယ်ပြီးအသိပေးတာကိုသူကဝေဖန်ရေးသမားကြီးလေ။သူ့နောက်ကကြိုးကင်တဲ့လူလည်းရှိကောင်းရှိပါပေါ့လေ။ဒါပေမဲ့ချမ်းမြေ့တရားတော်ကတော့ထောက်မှတယ်လေ။ဒီလိုပုဂ္ဂိုလ်လည်းရှိကုန်မှာ။ဟုတ်ပါလား။ရင်ကုန်နှုတ်ပိတ်နေရင်ဒါမဖြစ်နိုင်ဘူး။ကြောနေတဲ့နေရာတော့မိမိဘက်ကရှုထောင့်အမြင်ခိုင်လုံသွားနေအပိတာပြောရမှာပဲ။ ကြိုက်ထားပါတော့တဲ့အေးအဲ့တော့ခုသတိမင်းဘယ်သူပါလဲအပ္ပနာပါအဲ့ဒီအပ္ပနာကပါလေသမနောဂေါတမောတာနိအာဂမိတ္တိသသာဝကောနာမယံပစ္စုထေယမနာတကိရှိအဓမ္မတာဘောတော်ထုဏယသိဝသတို့လူများတို့ ဓာတိဓာတိဝါရလောကေကျွတ်တေတို့အွင့်သေးချာရောက်တဲ့ခါ၌သာသာဝကောနောက်လိုက်အလွယ်သွယ်တဲ့ပဲကျဲတောင်းတပိတံငါအပေါင်းနှင့်တဝါသောဗမဏဘောဓမနေကျဲဘောဓမတော်ဘုံကြီးဘောဓမပင်စလက်ချာလီဘောဓမတတောင်းသားဘောဓမဆိုတဲ့ပုဂ္ဂိုလ်သည်အာဂမိတတိ ကောင်းစွာမသွင်ငါတို့ရဲ့နယ်မြေသို့လာပင်လိမ့်မည်လားလိမ့်မတဲ့တရာနေကျဘောရမလာယာထိုအခါ၌မယာဒုနာယသဝသတို့လူမျိုးများတို့သည်ငါပိစုံထရာမမရှင်မန်တတ်လာယမပြေမကြည်ညိုအောင်ဝဲမှရှောင်တွဲထွက်ခွာသွားကြပါကုန်စို့ကိရှိ တဝင်းသောပံတဝက်သောရေတဆုပ်သောချွမ်းကိုမြလည်းပဲနာသာဓမ္မတို့လူတွေညီပါစေတော့မမလျောနဲ့အကတော့မဝဲဖူးမြင်လင်ဖမ်းလူတိုင်းရင်သာအရာရဲ့ထုံးစံသုံးယူရမှုကပေမို့တို့လူတွေဘသူဘာကမှမလူကြပါကုန်စို့ တကားနဲ့တတိချလိုက်ကုန်ပြီသာလို့ဟောတော့အဲ့တော့ပြောလာတာကဘုရားမူရှိသံဃာမရနဲ့အောင်ကြီးမျိုးစုံနဲ့တားမယ်အဲ့ဒီတားနဲ့ချားတဲ့ကစွတ်တော့ပြီးတော့လာမယ်ဆိုရင်တော့ဟာတဲ့လက်ကျောဘောဓမဖူးမိရင်ဖမ်းရမယ်လူတိုင်းရင်ပတ်ရမယ်အဲ့ဒါဘုန်းကြီးကသတိချလိုက်တော့ဒုရိဒ္ဒရာသာဓုခေါ်ရင်သဘောတူတာပဲ အဲ့တော့သာဓုခေါ်တာလေးနဲ့သတိနဲ့ခေါ်ကြဒီကိကအမေတောင်းတော့အမတောင်းတော့အဲဒုမကတိလောဤပကိရိယောမညမတို့ကိုမေငါအတိထစေရနာဖွယ်ပြုရေး၍ပေတို့ကိုသောလိုက်ကြကုန်ရာသတိပါပါအဲ့ဒါတရားဝေချိပါရခြင်းအကျိုးပဲမသိတာသိတယ်သိပြီးသားတွေ တယ်ဒါပေမဲ့လို့ဟောလားအမဘန်းနေပါဖရာကတော့မပြောက်သေးဘူးဒါမလို့အပ်ပါဘူးအမဘန်းနေပြီးပြီတာကျူပြီးပြီဟုတ်ပါလားအေးအဲ့ဒါသတိထားဗျာတဲ့အဲ့ဒါနဲ့ပြိဿကြီးတခြင်းမင်းအပနာကရရွာလူလူမောင်းစုပြီးတော့တခြင်းဘောရမမလာနဲ့အောင်တို့ညီမျိုးသုံးတဲ့ဒါကြောင့်ဘယ်လိုတားမလဲလို့ဆိုရင်ဖြင့်အေးတဲ့အာ တာမန်တွေငှက်တွေလှေတွေကမ္မောတေတာတရားတွေချိုးရဒီကြားရကမြလာမတွေ့ရင်တဲ့သိရင်ဝေရင်မရအောင်ရွာပြင်မက်ကအပင်ကြီးတွေကိုအလုံးခေါ်လက်ပြရသမင်းသက်ခொနရဲ့ရေအသက်တမနဲ့ဆိုတာလို့အေးရေမတော့ရအောင်နဲ့ငါတို့ရက်ရွာသုံးမွေရရေတွေရေကန်သာဌာနပိတကားလား တကြရေရွေးရေလေရေကနေကိုဘုသေဟိစာတဲ့ခွဲပြားတို့ဖြင့်၎င်းပလာသိဇာတိကတိရွဲ့တို့ဖြင့်၎င်းအဝရိတကရိတုသုံးမရအောင်ပြုရမယ်ဖြစ်ချရပဲလေလေတမန်နေကုံမောတဲ့တရားတွေချုပ်ဖြတ်တစ်ပင်ကြီးတဲ့အရင်မကိုရအောင်ခေါ်လက် သူတို့ဤအသူရသားဖြင့်သုံးမူရာရေရွေရေကခြံပြီးတော့ကြံရေရွေရေကနေဘွယ်တွေပြတွေတစ်ခက်တစ်ရွက်တွေနဲ့သုံးမရအောင်ဖြည့်ရပဲအဲ့ဒါသူတို့ရဲ့ကာကွယ်ချက်ပဲအေးအဲ့ဒီတော့ကာကွယ်ချက်တွေမှာကဘုရားထံမှာရောက်တိုင်းအောင်ဘုရားမရှိသံဃာသူတို့ဒီလာတာလက်မခံနိုင်တဲ့သဘောမျိုးနဲ့ပြန်ပြီးတော့ကြီးညာချက်ထုတ်ပါတယ်အဲ့ဒီကတော့ဗုဒ္ဓမြတ်စွာဘုရားက ဘုရားမဖြစ်မီသူတော်ကိုယ်တော်ပုထုတင်ဘဝမှာဘုရားကပြောခဲ့ပြီးပါရမီတော်ဆယ်မြို့ဟုတ်လားအကျယ်ပွားလိုက်တော့အပါ30သူတော်ကိုယ်တော်ပုထုတင်ဘဝကမှာ6ရွတ်နောက်တော့ခြင်းမရှိဘုရားအဓိပတိဖြစ်လာတဲ့အခါဒီလိုပုံသားတွေကတက်လန့်တာပေးယူမြတယ်ဘုန်းကြီးတို့ဘုရားနောက်ဆုတ်လေမလားပြိတ္တာသက်သာပါ များအတွက်တော့တော်တော်လေးအပိအမြပေးပါနော်ကိုကြတော့ကုသိုလ်ရေးတဲ့ကြိုင်တွတ်တိစားနဲ့တို့တို့တွတ်တွတ်သွားတာကြဘာသာရေးလူမျိုးရေးနဲ့ပတ်သက်ရင်ကိုယ်နဲ့မဆိုင်ဘူးဆိုပြီးတော့အေးဘလူသေးသေးမတင်မပြီးရောဆိုပြီးတော့ခေါင်းတိမ်နဲ့တတ်တည်လေးတွေလည်းပဲတတိရှိကြသမ္မာကိုင်းတော်ပြီ အဲ့ဒါနဲ့ဗျာကလာဖြစ်အောင်လာမယ်လို့ကြီးညာလိုက်တဲ့အခါကျတော့မှယခုနဲ့ငါအမိတ်ပြန်နှံထုတ်ပါတယ်။ဤရာကြောင့်နာသာပစ္စုံတရားမှမစင်မန္တလံရမပြေမကြီးညိုအောင်ဝဲမှရှောင်လွယ်ထွက်ခွာသွားကြပါဘုံတို့ဒါကမဖုံးမြော်ရဘူးလို့ပြောတယ်။ဂေနတကေတိအတ္တမ တဝင်းသောပန်းတကွက်သောရေတဆုပ်သောချွမ်းကိုမှလည်းပဲအမလူတန်းညပါပုံကျုံအေးအဲ့ဒီနေရာလေးမှာယခုကဲ့သုံးရအာနာကလေးနဲ့ဘုရားမူရှိသံဃာမလာအောင်တားမယ်တားရဲ့ချားတဲ့ကလာရင်အဲ့ဒီဘုရားမူရှိသံဃာဖူးမြင်ရင်ဖန်လူတိုင်းရင်တတ်ပဲဖူးမြင်ရင်လူတိုင်းရင်တတ်တယ် အဲ့လိုနဲ့ဆိုပြီးတော့ညှိနှိုင်းတံမြစ်ထားတဲ့အခါတရင်ဝါလာကျွတ်တော်မြတ်စွာဘုရားကိုရောမြတ်ကလက်၍ခြင်းရဟန္တာ900ပါပါလေသူများဘောလုံးသမားကလက်၍ခြင်းကြတယ်ကိုရောကြတော့ရဟန္တာတော့လက်၍ခြင်းတယ်ဟုတ်တယ်ပဲမေဇာရဏသတေဝေရှိနေတအုပ်ရှိနေတဝါ ပိဇာရဏတတိအဘိညာစံယအာတဝါကင်းကွာအယိချင်းတပြာနဲ့ပြည့်စုံတဲ့ယဟနာ900တို့ကိုအုတ်တိနေတဝါ၍ချေ၍အာနန္ဒီနအာရှိယနာနာနဲ့တကွာဒသမိဌာနေကောသလတထုနရွာသို့အာကသေနာကောင်းဝေခရီးပြအာကမတိကောင်းစွာမသွေကြွားရောက်တော်မူလေသတည်း

အဲ့ဒါနဲ့ဝင်ရောက်တော့ရွာတဲ့မသွားဘူးပြိတ္တာရိတ်တိပြည်သာရိုးပြတ်နှံတဲ့နဲ့ရတော်ပြမဘုရားကအလဲဘဟုအေးတန်ဃာတော်များစွာအာရဒုက္ခရတ္တသာတိဝိယတဲ့နေမြတ်သောကဗလာတင်းနဲ့ရေးမြကာထာသလုံးနိညိုရောက်သင်္ကန်းနဲ့တန်ဃာတော်မှာအာရကဘေးကနေပြီးတော့ဝိုင်းရံပြီးတော့နေပါလေ ဘယ်တကားတကမှလည်းရောက်အကျိုးထောက်တာကိုမှလည်းမမျောဘသူပေါ်လာမှာကိုလည်းမစင်စားအဲ့ဒီမှာရွှေဗလာအနာသဆိုသလိုယဟနာဖြစ်တော်မူကြတဲ့ကိလေသာကင်းတဲ့ပုဂ္ဂိုလ်ရွှေဗလာတွေကိုဗုဒ္ဓဖယားကတရားနဲ့အနာသတော်မူတယ်ယဟနာရွှေဗလာတွေကိုဖယားကတရားနဲ့အနာသတဲ့ အတ္တတိပံဝိရထအတ္တသရဏနိညသရဏဓမ္မတိပဝိရထဓမ္မသရဏနိညသရဏအချင်းယောဂလုံငါဤစိတ္တယံတော်များတို့မိမိကိုယ်ကိုယ်သာလေမိကိုယ်ရာကိုင်းညွညီတပွဲဖြစ်၍နေကြတရားဒီဟုသောကိုယ်ကိုယ်သာလေမိကိုယ်ရာကိုင်းညွညီတပွဲဖြစ်၍နေကြ တရားဒီဟုသောကိုကိုဒီဟုသောတရားမှတပါအခြားအာကိုမရှာကြနဲ့အဲ့ဒီသကလုံးတွေရှုပ်ရှုပ်ချုံလိုက်တဲ့အခါကျတော့ကိုအာကိုကိုပါပါတယ်လေကိုအာကိုကိုပါဒီသူများတွေကမျောထောက်ပြီးတကားလားမျောလက်တန်တမနေတဲ့ကိုအာကိုကိုကတမောဇဘဂဝေအတ္တတိဘောဓမ္မတိဘော ဖြစ်သားလို့တဲ့ဘယ်လိုကိုယ့်ကိုယ်ကိုအာကိုရမလဲဆိုရင်ကာယေကာယနုပတိဝိဟရတိအာတာပိသံသနောတတိမဝိရိယလောကေဗိတာဒေါမနတံဝေဒနာသုစေတေဓမ္မေသုဓမ္မနုပတိဝိဟရတိအာတာပိသံသနောတတိမဝိရိယလောကေအဗိတာဒေါမနတံ အယံဘိကဝေအတ္တတိပောဝိရတိအတ္တတရဏောအနေညတရဏောဓမ္မတိပောဝိရတိဓမ္မတရဏောအနေညတရဏောပါဠိပညာရှင်များအတွက်အဲ့တော့ကိုကိုကိုအားကိုတယ်ဆိုတာဘာလဲဆိုတော့တတိပဒ၄ပါးကိုကျင့်ကြံပွားနေပါပါဠိမှာပွားရမယ်တဲ့ အေးအဲ့ဒီသတိပဋ္ဌာန်လေးပါရှင်းညာသွားရင်ဘာကိုအားကိုးတယ်အဲကိုကိုကိုအားကိုးရရောက်တယ်ဂိုင်းဆိုလိုက်သတိပဋ္ဌာန်လေးပါသတိပဋ္ဌာန်လေးပါရှင်းညာသွားရှင်းညာသွားကိုအားကိုကိုသည်ကိုအားကိုကိုသည်သတိပဋ္ဌာန်လေးပါသတိပဋ္ဌာန်လေးပါရှင်းညာသွားရှင်းညာသွားကိုအားကိုကိုသည်ကိုအား သုံးမကုန်နိုင်တဲ့ဂဏိဓမ္မလက်ဆောင်တာပါပဲတတိပဒါလေးပါကိုတဲ့ဝိသံတော်ဝါဒီတော်ဝါနိသိန်တော်ဝါတရားတော်ဝါတရှိတဏ္ဍဝါဒိုင်းရနေရင်ဘယ်နှမျိုးလဲခါတရားသွားမယ်ခါတရားရမယ်ခါတရားထိုင်မယ်ခါတရားအိပ်မယ်ဒါအဲ့ဒီသွားရတာအိမ်မှာကာယဝေဒနာစိတ်ဓာတ်ဓမ္မအဲ့ဒီတတိပဒံ၄ပါး သူ့သက်ဆိုင်ပေါ်လွင်ရာကိုရှုမှတ်ပြီးတော့နေတာဘာကိုအားကိုးတာအေးကိုအားကိုးကိုတာယနေ့ခေတ်ကပြောရရင်သူများစီကြီးပဲအားကိုးလွယ်မှနေရတာတွေသတိပြုပါဒေသနာတွေနာရတာကြာဘုန်းကြီးတို့ပြိဿအုံတော်ဟာရှင်းသရတို့ပဲဘုသောမြတ်ချုံးပါလိမ့်ဆိုပြီးတော့ဝိလာမသောတာဟောခဲ့သောတာပန်သဂရာကအနာဂယနာပိစိကဗုဒ္ဓဖယား သံဃာဆွမ်းလို့ကြောင်းလို့တာထက်တရဏဂုံတည်တာကမြတ်တယ်ဆိုတာလေးသဘောပေါက်အဲ့တော့ဘုရားကသောတာပန်သရကနာဂယနာပိစကဘုရားဘယသံဃာဒါကသူတို့ချင်းလို့သောတာပန်သရကအနာဂံဖြစ်တာပဲဟုတ်ပါလားအဲ့တော့အဲ့ဒီလိုသူများချစ်နာကိုလူတာတဲ့ကိုယ်ရဲ့တရဏဂုံသုံးပါလို့ရင်အဲ့ဒီပုဂ္ဂိုလ်ကမြတ်တယ်ဓာတ်တို့ပြောပြတာ ဟုတ်ပါလားအဲ့ဒီသရဏဂုံသုံးပါးတည်တာနဲ့ငါးပါးတည်တာတည်တာကပုပ်ပြီးတော့မြတ်တယ်အဲ့ဒီနဲ့မေတ္တာပွားတာကပုပ်ပြီးတော့မြတ်တယ်အဲ့ဒီနဲ့သတိကံ၄ပါးဆိုတဲ့ဝိပဿနာရှုမှတ်တာကဘယ်ကုသိုလ်မြတ်ဆုံးလဲအဲသတိကံကုသိုလ်ဝိပဿနာကုသိုလ်ဟာအမြတ်ဆုံးတယ် အဲ့ဒီမှာထောက်ထားကြည့်လိုက်တော့ကခုနကသောတာပန်သရဏဂနာယနာပိဋကဗုဒ္ဓဘယ်ဟာဖြစ်လဲသူကျင့်လို့သူဖြစ်တယ်ဘုရားဘာမှမပါဘူးအခုသရဏဂေါသုံးမှာသီလမေတ္တာဘာဝိပဿနာကိုကိုယ်တိုင်ကျင့်ရသူများကျင့်တာနဲ့ကိုကျင့်တာဘယ်ဟာကသာတော့ကိုကျင့်တာပါအောင်မဲအောင်မဲချင်းချင်းချက်ချက်ပြောလိုက်တာပါဇက်ကတော့ကိုကျင့်တာသာတယ်ပြီးတော့မှတော့ကနာ အရိတေဝါဒေဘောတုဘာရှိယပိယတာလေပါယတိဒုသနာတော်တွေကရှမ်းမင်းမုတ်စိတ်ဖြတ်ပည်ခြင်းချီညိုဝဲဂုံတရားဒါဘုရားမြတ် အဲ့ဒီတဲ့နောင်နဲ့နှစ်ပေါင်းကြာလာတဲ့ကရှင်နာဂတိဆိုတဲ့ယဟနာနဲ့မိလိမ့်နာမင်းကြီးတွေ့တော့လည်းပဲအဲ့ဒီဗုဒ္ဓရဲ့စကားကိုပဲတန်ဃာတော်များဆံမင်မုတ်ချက်ဖြောက်ပဲရိတ်တဲ့အတွက်ဒါကြောင့်ဒါကကြည်ညိုွယ်ဂုံတရားရှ िख ုံးနိုင်ရှ िख ုံးသက်တဲ့ဂုံတရားလို့ပြောတယ် ဘာကြောင့်လို့စာမင်မုတ်တိဓမ္မရေးပြဒီစာမင်နဲ့မုတ်တိပေါ်မှာတတ်မဲ့တွေ့တာတဲ့တဏှာသမုဒိယမနေဘူးလားမနေပါဘူးခဏိခေါင်းကိုကြည့်လိုက်ကြတယ်စာမင်မှာတဏှာတွေနဲ့တတ်မဲ့ပြီးထုံလုံးတွေဖွက်လို့ကောက်လို့ကောက်လိမ့်လုံးလေးတွန့်လို့တော့နောက်ကနေအမိရှင်လေးနဲ့တန်ရောချင်းကေဆိုပြီးတော့ထားချင်တယ်တန်တော့ပါတန်ဃာတော်သီလရှင်တွေမှာအဲ့ဒါမျိုးရှိတယ်မရှိပါဘူး gain မရှိဘူးဗျာ ဒီတော့တို့လူတွေကအဲ့ဒီလိုရဟန္တာမသိလားရှိမို့တော့ကြီးညိုရမရှိခွရမှမသိဘူးဒါကလည်းခေါင်းကြီးကပွားသီးခါပြီးတော့မှဘောကဆောင်းနေတာတော့မုတ်ကြီးဝကြီးတထောင်လောက်ကြတော့တို့လူတွေကဟာတဲ့အတိတ်ကဘဏ္ဍကိတောကဘဏ္ဍတော်တောင်းကဘဏ္ဍတောင်းဘူးကဘဏ္ဍလုံးသိဉ္ဇဉ်ကဘဏ္ဍဘူးအထိတ်တံဝင်လာတဲ့ပုဂ္ဂိုလ်ကြီးဆိုပြီးတော့အမွေရှိတဲ့လူမှကြီးညိုနေကြဒါလို့သေတာလေးမမန်းကြီးတာသတိထားသဘောပေါက်မလား ။ဒါကြောင့်ခုနကသူများအာကိုရမှာနာကိုအာကိုရမှာ။ကိုအာကိုရမှာ။အောင်မဲအောင်မဲကြည်ကြည်ကျဲကျဲပြောလိုက်တာပြီးတော့သူများကြီးအာကိုနေကြပြီ။ဟုတ်ပါလား။ဒီရောက်တဲ့လူတွေမော်တော်ကားတစ်စင်းနဲ့ဟိုကြိုက်ကြီးဟိုလိုသမင်ညတို့သွားကြတာကြားပြီးပြီ။ဒါသူများအာကိုပြီးဖျင်းနေထွက်တာ။ဘာလို့ထွက်တာ။အေးဘုရားကြီးရှောက်လဲလဲနေကြတယ်။ဟမ် တကိုးကြီးဘုရားတကိုးကြီးဘုရားဆိုတော့ကိုပြုတ်ကိုရဘုရားတကိုးမရှိတော့ဘူးလို့လို့ဘုရားဘုရားကြီးကထုံးကထုံးကြီးတိုက်တယ်ကထုံးကတိုက်ဆိုတာအဲ့ဒီဖယင်လဲသွားတဲ့လူတွေပဲကိုင်းတော်ပါပြီဒါမှကိုเจ้าလာမတဲပါဟုတ်ပါလားအဲ့နင်္ဂါထာဆိုတာဒါပဲသံဝင်ဝင်ရောက်ပြီလာတဲဦးမှာအခုတော့လာရင်ဘာလဲဘယ်လဲလာလားပြောဟူးဆိုတော့ ကိုင်စပ်ပြီးတော့ပြောတာကသတိပဋ္ဌာန်၄ပါးသတိပဋ္ဌာန်၄ပါးစလုံးကြီးကြီးလေးနဲ့ရေးထားဓမ္မပေဉာဏ်တရားခိုက်ကြဝိဒ္ဓဘိုးတော်တို့ဆိုတာနောက်ဆုံးသွားမှာဟာဒီအိမ်ကကိုကိုကိုကိုကိုကြတာငါတို့ကိုးမှာမဟုတ်ဘူးဆိုတော့ ယနေ့ကိပြောရရင်ဖွင့်ကြီးတယ်ကောင်ကလေတက်မလို့ရှောက်ချည်တယ်အဲ့တော့ဖွတ်တဲ့ရင်ဝင်ရတယ်ဆိုတဲ့သဘောရှိတယ်ပေါ့လားအေးအဲ့ဒါအိမ်ချိန်သားသွားတော့အနံ့ရခဏတည်းရဲ့သုံးရက်နေကြာရင်ဒီအိမ်နားနဲ့ဆိုးလဲတက်လိုက်ပဲဟောခဏလည်းတက်သွားပြီပေါ့လားဟုတ်လားအေးအဲ့ဒါပဲအဲ့တော့ခုကနားနဲ့ဆိုးတဲ့လူဒီအိမ်ရောက်နေပြီသူပြန်လက်ဆွဲသွားတယ်ပဲ အခုလည်းပဲတတိပဒ၄ပါးရှင်းကြမှာကိုအားကိုဝမ်းမြေဆိုတဲ့ဆိုင်ကိုချိန်ထားရင်လေလောကရပါရိဇီဝသိဘောဓုခရှင်ဘာယတိကိုဟာမတဲ့သူတို့ကဟလာအကြံဉာဏ်ရသွားပြီဒုတက်လို့မရတော့ဘူးဆိုပြီးရှောင်ထွက်သွားလိမ့်မယ်သဘောပေါက်လားကိုင်းထားဗျာအဲ့ဒါနဲ့ရှင်မြတ်တို့ဟာမိမိတို့ရရှိတဲ့တရားတမန်ပတ်များကိုတဲ့ဝါမျက်အထုတ်တော်မူကြပဲ။ အဲ့တော့တမန်ပါလို့ဆိုတော့ဒုက္ခိတကဘာလဲထင်မှဆိုရတော့တရားရှုမှတ်နေကြတယ်လို့မှတ်လိုက်ပါဘုရားကလည်းဘာကရုဏာတမန်ပါအေးသာနတမန်ပါဖလတမန်ပါဝင်စားတယ်ယဟနာရီရလည်းခုနကကိတာကင်းပြီလားဆိုသူတို့ရတဲ့မက်ဟောအေးမက်ကတမန်ပါဖလတမန်ပါနာဂယနာတို့ကဒီတဲ့ယဟနာကြီးဆိုတော့သူတို့လည်းនិရောဓတမန်ပါဝင်စားတော်လို့ကြငြိမ်ပြီးတော့နေကြ အဲ့ဒီအခါကျတော့ရရထုံတာရညနေ3နာရီကျော်4နာရီတော့မှာဘာချက်ဖို့ဘာခတ်သွားကြပါလဲရေချက်ကိုထမင်းသွားခတ်နိုင်လားဘာပါလဲအေးသမင်းချက်ကိုရေခတ်သွားကြတယ်အဲ့တော့တကြီးမင်းကအပ္ပနာတကြီးမင်းနာမည်ကအပ္ပနာ သူ့အိမ်မှာမိဘဘိုးဘွားဆွေမျိုးမောင်နှမမရှိတဲ့သူ့ဓာတိဆိုတဲ့ပုံရင်းမာလေးတရားအိမ်ပေါ်မာလေးပေါ့ဒီမှာလည်းပဲညနေသမင်းချက်ဖို့ရာဆိုပြီးတော့ရေခတ်ထွက်မယ်အဲလိုများသောအားဖြင့်အပေါင်းဖော်လေးတွေနဲ့စုပြီးတော့သွားကြတယ်မဟုတ်လားအဲအဲ့တော့အခုသွားမှာကသုဒ္ဓါတိအရွယ်လေးက16နှစ်19နှစ်အရွယ် ဒါကြောင့်သူနဲ့အပေါင်းပေါ်ဖြစ်တတ်တဲ့သုရတိနာရဏိမသကိနာမလာပိပိမတိလာဒေဝီပြောကာရိုက်တာဆိုတဲ့ဇာတ်ဆောင်ရဲ့နာမည်ကိုတိမှတိသာလန်းကနားလည်ပါလေဟမ်မင်းသားမင်းသမီးဘာမှမသိရှောင်မျက်စိလည်းနေပဲသိပါလေသုရတိနာရဏိမသကိနာမလာပိပိမတိလာဒေဝီဘယ်နှယောက်သူရာတိထက် အေး6ယောက်ဗျာပုံလေးမှလေးတွေဆိုတော့မျက်မှမျက်နှာမှမန်ကူွက်တော့အေးလက်တိုင်းသေးလေးကိုးလေးတွေနဲ့ပရိသတ်ရဲ့ ဇာရီရေကောင်းမှချုံပြီးတကားလာဆုချုံပွားကြတော့မိန်ကလေးတို့ပါလာပါဝါမစံကြေမင်းနောတံငဲ့ကျေဒီပိတံနေရိနံဓမ္မယောတောယောနာပါရိနံဇုတောနုတေခတာရုနောမသကိနာဘယ်လိုပါလဲမသကိနာကအဲ့ဒါတခြင်းလေးဆိုသွားတယ်ရုပ်ပိဋကနာလည်းလား ုန်းကြီးလည်းညာတော့တာဘွားကုံနာပဲဟုတ်လားအဲဒီလိုမသကိနာကသောတော်ပိတ္တယမဟာရာပိပိကလည်းပဲအာညမကဗိမာနာဇာတနိအိမာနိတောဇာအရိယဝဏနိဘဝံသရာရေဝိမာတတေပပရံယောသမန္တတောတိပဇ္ဇတံဝါဇတေယော နေတာလီတာနိမနုဿလောကေဟိမတယောနာတပောခရောဇေယောဘုရိဒနာလည်းလားဘုန်းကြီးလည်းရန်ထုတ်ထားပဲအဲ့ဒီလိုရှုရဏိနာရဏိနေလားဆိုတော့မတ်ကိနာကလည်းပဲပိမ့်ပိမ့်ပါပါတွေ့တယ်နောက်နောက်လေးနဲ့ရေဦးလေးခရီးရေခွင်တင်ပြီးတကားလားမာတာသတ္တရောပိတဝတရေနာပါလို့ နာပါတိတာနာဇရံသဗ္ဗမရယံသမရယံဘဂောယထမန္တယောရေနိနာနာပပမံจิရိဘဘဘမန္တယောရေမောချတယ်အကြီးကဗာတာဂတိသတုလူတွေအပြေးတော့ဝါသာခဲ့ရတယ်ဟုတ်လားအေးအဲ့လိုတော်ပြီတော်ဘာသာဘာဝသချင်းလေးတွေကျော်သွားတော့၎င်းမြတ်မျက်နှာသချင်းပင်အပ္ပနာအိမ်မှာ အေးသမင်းချဲတဲ့တင်းခွေခတ်တဲ့ဆိုပြီးတော့အိမ်ပေါ်မှာလေးလွတ်တာသည်ပေါင်းတင်းနေနဲ့ပြောလာတဲ့ဖြစ်မှာရင်ဇွန်နောဘောဇွန်နောတိရောရှိကောတိအာသာဩရိနနေယစီယောတေယောဟာလူကောနာတောဟာလူကောနာတောကရုဏာစိတ်လူစေရောယော ရုပ်ဘာသာဘာဝတကြီးဆိုသွားကြတော့ဘုရားမရှိတန်ခါကလည်းပဲအတ္တတာကြလာအောင်အေးတိတ်ဆိတ်ပြီးတော့တရားဓမ္မနဲ့ရှုမှတ်ပွားများအထုံနေရသဖြင့်သူတို့မမြင်ဘူးတဲ့ပုံလေးမှလေးဘုရားမရှိတန်ခါမြင်ရလားမမြင်ပါဘူးအေးခုနကဘုရားမရှိတန်ခါတိတ်ဆိတ်နေတာကတကြောင် သူတို့ကလည်းဘာသာဘာဝဆိုပြီးတော့တခြင်းလေးဆုံးသွားတာကတကြအဲ့ဒါနဲ့သူတို့ရရသုံးဖို့ရရေမင်းရေကရောက်လို့ရေကလေးခတ်ပြီးတော့မှရွာဘက်ပြန်မယ်လက်တယ်လာလာသူတို့ဖြတ်တန်းခဲ့ရတယ်ဒါငယ်နာလက်ခွင်းနဲ့မှဘုရားမှုရှိတဲ့သံဃာဘလောက်900ချွေးစိုးစိုးသင်္ကန်းနဲ့ထုတ်ပြီးတော့ ပင်မန်စွာနေထိုင်တော်မူကြတာလေလမ်းပြီးတော့မြင်တယ်အဲ့ဒီကြတော့မှသူလာသေးတယ်အစာလေးဟာမြတ်တော်တော်မှခန့်နိုင်အောင်မြင်သက်ပြီးပြီးအဲ့ကင်းဟိုဘလို့ပဏ္ဏပါလေတရေမေအပနာပြောတော်နေချက်ဟောဓမ္မပင်စလက်မြက်လက်ချာဤဟောဓမ္မတရောင်းသာဟောဓမ္မတော်ဘုံဤဟောဓမ္မ ရှင်တိငိမ့်ကြသတဲ့သကလုံးနဲ့နဲ့ထုတ်ပြီးတော့သုံးထားလိုက်တာကြည်သာအခုတော့မိမပြောလေတဲ့အဲ့ဒီနာကဖြတ်တန်းလာလိုက်ကြတာအေးလက်ကောက်မုတ်တာလေချွန်တာလက်ခုပ်ပြီးတာလက်ဖြောက်ပြီးပြီးတော့စချင်းပြောင်းရင်နောက်ချင်းမရှိပါလားအယုံကလေးတွေများထုတ်ပြီးတကားတာဒါလည်းငြိမ့်သက်တဲ့ချိန်တော်မူကြပါရဲ့ အဲဒါကြောင့်သူရသီလေးရဲ့ရေနှလုံးမှာကြီးညိုတဲ့စိတ်တွေဘုံလာတယ်ကြီးညိုတဲ့စိတ်တွေဖြစ်လာတယ်ဟောဘာစိတ်တွေဖြစ်ကြီးညိုတဲ့စိတ်တွေဖြစ်လာတယ်ကိုင်းဒုပရိသလည်းပဲတကူကြည်ရအောင်မြတ်ဖယားကအလေကမြတ်ဖယားကအလေကလာမင်းကြီးနဲ့တူဝေစွာလာမင်းကြီးနဲ့တူဝေစွာအင်္ဂါ စေတယမြဝသံဃာတော်များဝိယံခသံဃာတော်များဝိယံခစေတယမြဒူဝေစွာစေတယမြဒူဝေစွာနာမင်းကြီးကရွှွှွမြနာမင်းကြီးကရွှွှွမြစေတယမြဝိဝင်းပါစေတယမြဝိဝင်းပါအကြည့်တုဒ္ဓတိလေးသဘောကြသုဒ္ဓ သောနဲ့ဝမ်းမြောက်လားဤသို့သောနဲ့ဝမ်းမြောက်လားဘုရားကလည်းဘုရားနဲ့တွေ့တဲ့လာမင်းကြီးနဲ့တွေ့တဲ့လာမင်းကြီးချင်းချင်းညူတဲ့သူတိုင်းမိကိုညီမျိုးငါဤကိစ္စသလုံးဘုရားရှင်ဘုရောမြတ်ကြီးတဲ့မဟာသတိပ္ပံ၄ပါးတို့ကိုအဝါဝအာရအောင်ရှုမှတ်သဖြင့်လောဘဒေါသမောဟမနဣတမတရိယစိတ်အငြိအကျေးတွေကင်းရှင်သဖြင့် အဲကျဲမင်းလာမင်းကြီးကဲ့သို့ရှွန်းရှွန်းမြပြီးတော့နေတယ်။တန်ခါတော်ငါရတာပါများနဲ့တူအေးကျဲမင်းလာအနာမှာတာယာမြခါစားတဲ့ကဲ့သို့ဓမ္မရာဇဓမ္မဒိပတိဖြစ်ခဲ့တဲ့တရားရှင်ဘုရားကိုယ်တော်မြတ်ကြီးနာမဟောတဲ့ဉာဏ်နာ၅ရာဆိုတဲ့ကျက်တရားများ သူတို့လည်းကိလေသာကင်းအောင်ချုပ်ပြီးတကားလားသတိပဋ္ဌာန်၄ပါးရှုမှပွားများအားထုတ်ကြသဖြင့်သူတို့အယောင်လေးနဲ့ကျင်တဲ့ကျင်ရရောက်တောက်ပနေကြပါလေဟုတ်ပါလားမှန်ပါဒါကြောင့်မြတ်ဖယားကအတေကမြတ်ဖယားကအတေကလာမင်းကြီးနဲ့သူဝေစွာလာမင်းကြီးနဲ့သူဝေစွာသံဃာတော်များဝေယခာသံဃာ ၍စွာသေတာယများသူ၍စွာနာမင်းကြီးကချွန်းချွန်းပါနာမင်းကြီးကချွန်းချွန်းပါနာမင်းကြီးကချွန်းချွန်းမြတ်နာမင်းကြီးကချွန်းချွန်းမြတ်သေတာယများဝင်ဝင်ပါသေတာယများဝင်ဝင်ပါရှုမြေကြီးနုဖူမဝရှုမြေကြီးနုဖူမဝသုဒ္ဓာတိလေသဘောကြသုဒ္ဓာတိလေသဘောကြ ရေမင်းပြောတော့ကတော့ရင်သေးတဲ့သကလုံးနေနဲ့တော်ဘုံကြီးဘောဓမ္မနေချေဘောဓမ္မပင်စလက်မြက်လက်ရှာကြီးဘောဓမ္မဤတရောကြဘောဓမ္မအောက်ကြသိငယ်တဲ့သကလုံးနေနဲ့သုံးတဲ့တကနာကြတော့မိန်းကလေးအပြိုးတော်ဖြတ်သွားကြတာကိုဘုရားမှုရှိသံဃာကစခြင်းပြောင်းခြင်းနောက်ခြင်းဘာမှမရှိတော့ဟောသူစိတ်တည်းကြည်ယိုလာတဲ့ ဒါရီတော်ချီးကျူးတာလေဟေးသုရတိနာရဏိမသကိနမလာဘိဝိမလီလာဒေဝီတို့ယေဘုမာဗျာမူကြီးသာသာချွေးဆွတ်ဆွတ်သင်္ကားနဲ့ပင်မတော်မူနေကြတဲ့တို့ရေသွားပြီးတော့လူရအောင်ရဲ့တို့အဖော်ကြီးသဘောပါလို့ပါလေပါပါအဲ့ဒီတော့ဖော်ကြီးတဲ့အခါကျတော့ပါရမီတဲ့ဝိညာဉ်ဝိချတဲ့ဘောင်ခေါ်တွေကဖဲ့သုရတိ ထိုင်နေကောင်းတာထားသွားမှကြိုးမှန်သည်ဆိုရလို့အတာနေပါအပုမရှာခြင်းမှနဲ့ညီတခြင်းပြအပနာကလည်းပဲအာနာကလေးကလည်းပဲအဲ့ဒါတစ်စိတ်တော့ကျောင်းတုံရရှင်ဖြုတ်ကနေဖြတ်ကနေခုတ်မလားတတ်မလားပြစ်မလားခတ်မလားနဲ့ဆိုပြီးတော့သိပြီးတော့ဒေါသကြီးတဲ့သူရာတည်းရဲ့ဒါကြောင့်တိုင်းဒီကောင်းတာတတ်သွားမှကြိုးမှသည်ဆိုတော့အပုမရှာပါနဲ့လာပြန်ညပါတို့လည်းတော့ အင်းရဲ့ဤအပေါင်းခေါ်ရင်ကဝါရီအမနာပိတမြင့်အပ်ပါတော်လည်းပဲသာတို့သုရတိခေါ်တဲ့အိမ်တော်မကလေးသည်ဘဂဝတောမြတ်စွာဘုရား၏တတိကအတံတို့အကမတိကောင်းစွာမသွေရေလူသွားရောက်လေသည် ပဒေလေးနှစ်ပိုက်ကိုမကျင်ရတာတော်တော်ဝါကြတယ်အဲ့ဒါကြောင့်သူအောင်တန်းကြနေတာအခုကြီးအထက်လူကြီးကအထက်လူကြီးကနေဆိုပြီးတော့ဟဲ့ဒါကလည်းကြောကြောထောင်းနေရတာကြောရုံးရှိဘူးအားလုံးပက်ကြည့်တွေဖြစ်ကုန်ကိုယ်ဘက်ကကိုသိတဲ့နဲ့ဥပဒေထုံတန်းရှင်လာကိုသိပြီးတော့ပိုင်မြင်နေနဲ့ပြောရမယ်ခိုင်ဖို့ကိုယ်ဘယ်နှချက်တစ်ကိုမြင် အဲ့တော့တဲ့သူရာတိလေးအဲ့ဒါမသိပဲသွားတာလားသိရနဲ့သွားတယ်သိရနဲ့သွားဘယ်နဲ့တော့ဘယ်နဲ့တော့အေးအဲ့ဒါသာသနာရေးဘာသာရေးမှာတို့လည်းကားဓမ္မတွေအတူယူပဲပါဗျာအေးအဲ့တော့ဘုမင်းရင်ပါလူတိုင်းရင်သာဒီအရရဲ့ထုံးတာကိုသူသိအဲ့တော့သိတဲ့အခါရေငါမပြန်ဘူး ငါဘဝနုနဲ့ရွှွှွှွပြုံးမြတဲ့ကာလအမေအပေဥကြီးဥရိပါကြီးပါလေဤကြီးလေတွေ့ကြီးတွေ့လေအဘောအမနမကြီးလေတိုက်တိုင်းကိုရွှွှွှများများပြုံးမြွတ်နေလို့တဲ့ဒါပေမဲ့ဘဝသန္တရာမှာမရှိတော့မလူမလူလုံးမွဲမွဲတော့ရှင်ရဲ့ရှင်ရဲ့လုံးမရှိမရှိတော့မလူမလူလုံးမွဲမွဲတော့ရှင်ရဲ့ငါအမေပေပြီးဝိပါရိပါလေး ခေါ်ရမရှိတဲ့ပြင်ဘဝဒါနနဲ့ကြလို့ဟဲ့မလို့ရငါမများဘူးဘင်းတို့ရွာသူရွာသားတွေတိုက်ရင်လည်းသိမယ်ထားရင်လည်းနေမယ်လို့အဘော်ဒီတားတဲ့ကြားတဲ့ကနေပြီးတော့သူလရေဥကလေးပိုက်အားဖြင့်ဘုရားမရှိသံဃာနာရောက်သွားပြီးတကားလားအေးဒုတုံလို့ရေဥကလေးကိုဘုရားဆက်ကလိုက်ပါတယ်အဲတော့သူဘုရားကလည်းပဲ အဲမျိုးရည်မတူဘာသာချင်းကွက်ပြတယ်လို့စိန်ငါတော်မှမူပါသူ့ကုသိုလ်ဖြစ်ရေးကိုတဲ့အဘိဓောအဘိရေရှိတဲ့ရှင်မြတ်နာသက်တော်မူတဲ့ခန္ဓာရှိတော်မူတဲ့တောက်သုံးတော်မူတဲ့လက်ချေရှိတော်မူတဲ့အဲ့တော့နေတိုင်းသေးသေးနဲ့ပုဂ္ဂလေးဆိုတော့တယောက်ကဓမ္မသားမြတ်ရှိတဲ့ဖြင့်ကုံကြီးလို့သူထင်တယ် အဲ့ဒါနဲ့ဗိဒ္ဓရေတဲ့အပြေးလေးခတ်ပြီးတကားလားနောက်တစ်ပါးနောက်တစ်ပါးကအောင်မယ်အဲ့ဒီလိုမျောလင့်ရတဲ့လည်းပဲလေးမျောပြီးတော့မော်ကြည့်လိုက်တဲ့အခါတုဒ္ဒတိရဲ့သန္နစေရနာဘုရားမှုရှိရဲ့သံဃာတို့ရဲ့ဘုံဘာဝတို့ကြောင့်ဤဥကလေးဟာပြည့်မြဲတိုင်းပြည့်နေတတ်တယ်။ယုဂလေးပါဖြစ်ပြည့်မြဲတိုင်းပြည့်ပါအေး ဟိုးငါစီတောင်ကြီးတို့ကမေသုမနလွယ်အိမ်ကလေးတွေဒီလွယ်အိမ်ကလေးကလူကျင်တော့လူရောတယ်လို့ရှိတာရှိပါဘူးအဲ့ဒါစေရနာအားဘာအားလဲစေရနာအဲ့တော့ဘုန်းကြီးတို့ဒကာရမအများရှင်းတုံးစင်နာတွေရှိခဲ့ပြီပဲအဲစေရနာသရတရားနဲ့အာဝရိယတွေ့ခဲ့တဲ့သာသနာကျုံခဲ့တဲ့ဘုရားတရားသာနာ အဲ့ဒါလေးကိုနစ်တဲ့ကာကလိုက်လိုက်နဲ့လည်းဖြင့်ရိုးသေးလေးသွားတာကြီးညိုကြမာယလားကြည်သာခုသူဓာတိလေးရဲ့ဒီဩကလေးကုန်သလားမကုန်ပါဘူးနောက်တစ်ပါးနောက်တစ်ပါးနောက်တစ်ပါးနောက်တစ်ပါးလို့ကလိုက်တာတန်ခါငါရသာဆုံးသွားတဲ့ဒီဩကလေးကအကုန်ဘူးတဲ့ဘုန်းကြီးတို့ပြိဿအဲ့ဒီလိုဒီဩလေးမလို့ခြင်းဘူးလား ဘုန်းကြီးတို့တော့ဘလို့ရင်မောင်းဗမာပြည်ရေပဲသွားခါခါရဒီဇယ်အိုးလေးတော့လိုချင်တယ်ဟုတ်တယ်လေဘုန်းကြီးတို့ကဟုတ်လားအဲအဲ့ဒါအောက်ဆိုင်ကြီးဝဲဝဲနေရတော့မသက်သာဘူးဒီတဲ့တကားလား1100ကြော်ကြော်တောင်ဖြစ်နေပြီတို့မော်လမြိုင်ကထဲကြရအဲ့တော့ရေကိုးတော့မလိုချင်ဘူးဒီဇယ်အိုးပဲလိုချင်တယ်ဟုတ်လား အဲ့တော့ဘုန်းကြီးတို့လည်းအဲ့ဒါကုညီမရစီကုညီမရစီဆိုတော့အာဟုတကြီးနဲ့တခါလဲမော်တော်ကောင်းကြီးမောင်းဝင်ချောင်းဗာကိစ္စလည်းဒီဇယ်ကုန်ပါလို့ကုညီပါတပည့်တော်တို့ဝါစီတော့တော့မလောက်ပါဘူးဆိုပြီးတော့အဲ့ဒါပြန်တွန့်ထွက်လိုက်ကြဩကားတွန့်တာကုညီတာပါလားဘာကုညီမရစီဆိုတော့အရေးပါတော့ကိုကလည်းအာဟုတကြီးသွားမိတာဟော ပြီးတော့ကားပြန်တွန်းလွန်လိုက်တာဟောဒါကူညီတာဟိုလို့ဖြစ်နေပါတယ်။ဂိုင်းရှိနေဗျာအဲ့ဒါစေတနာတရာအားပဲ။ဘာအားပါလဲ။စေတနာတရာ။အေးစေတနာတရာအားပဲဒါညောသောဒါနာဒါနာဒါနာဒါနာပြုကြခါလာပြုကြခါလာပုံညာပုံညာပုံညာပုံညာပြုကြမကွာပြုကြ ပါအေးကုသိုလ်ဆံမျိုးရှိတယ်ဒါနကိုတရားယူလိုက်လို့ဒါနဒါနပြုကြမှာပါကြံကုသိုလ်ကိုမျိုးကိုတော့ပုံညခြင်းနဲ့သွင်းလိုက်ပါဟုတ်လားအေးအဲ့တော့ဒါနကဘေကံစွန်ကြလူဒါနဒီလာက၆ဒီလာဘာဝနာပွားများေအပစာယနာတတေကကဝကြီးမှာတော့ပုဂ္ဂိုလ်ရုပ်သေးပြုဝေယဝိသံတတေကကဝကြီးမှာပုဂ္ဂိုလ်ရအမှုကိစ္စဆောင်ရွက် ဓမ္မသဝနတရားနာဓမ္မဒေသတရားဟောပဋိဒနာမြဝေပတ္တရောဒနာတာဓုခောအေးတဲ့ဒိဋ္ဌိစုကမ္မအယုကိုဖြတ်မအောင်ဝိပဿနာဉာဏ်နဲ့ခန္ဓာကိုထိအဲ့ဒါကုသိုလ်ရှင်မျိုးကိုပြောတာနော်ဒါနာဒါနာဒါနာဒါနာကျူကြမကွာကျူကြမကွာပုံညပုံညပုံညပုံညကျူကြခါကကျူကြ နတ်လူရှင်ထုနတ်လူရှင်ထုယေရှုကျွေရာယေရှုကျွေရာမြတ်ဖယားမြတ်ဖယားမင်းကြားထောမနာမင်းကြားထောမနာဤဒါနအမှုမြတ်စွာဘုရားကချီးကျူးတော်မူတယ်တဲ့အဲအဲ့ဒီဒါနာရဲ့နောက်ဘုရားကဒီလာပဇာယနာဝယဝိသပါဏိရဏပတ္တနမောဒနာမသောနာမတနာဒိဋ္ဌိကျုကာမ ကြံကုသိုလ်ကိုမျိုးလည်းဘာလို့ရမလဲပြုရတဲ့ဗျာအဘုသုတာတိလေဗာတဲ့ခုမြင်မာယာပဲပြုတိုင်းရင်အဲ့ဒီခြားတဲ့ကနေပြီးတော့အာတာနိစိတ်ဓာတ်နဲ့ထားရင်လည်းနေမယ်သတ်ရင်လည်းသိဟဲ့ဆွဲသတ္တိနဲ့ထုတ်ပြီးတော့ဘုရားတာသွားပြီးတော့ဘာလို့တော့ရေပါအဲ့တော့ရေကုသိုလ်ဘယ်နှပါလဲ10ပါအဲ ဒါကြောင့်ရေကုသိုလ်မြတ်သမျှမတ်ကြတော့သေချာဘုန်းကြီးကတော့ကတုံးဆိုတော့ကတုံးတော့ပဲဆိုမှာနော်မင်းသားမင်းသမီးတို့တော့ထပ်တော့နေပါလိမ့်မလို့ဟုတ်လားရေကုသိုလ်မြတ်သမျှမတ်ကြတော့သေချာတအပြဒေသနာကိုခန္ဓာတန်ရှင်ကြည်ပါလိမ့်တာမိမမြမပြည့်ထွေးပေါက်ထုံတဲ့လောင်းတော်မြတ်အဝိဆံလုံး ကျွေရာပြီးတင်လေးတန်လန်လင်းမြန်ကြီးရဲ့တဲ့ဆန်တမင်းပေါ်ကျွဲအသက်ကြီးအရှင်းလာပြန်မင်းပါဝရှုံတိပုံနဲ့လူဘဝဒုက္ခနဲ့မှာတုပဝေလုံးရှာပါလေခွန်အားကဝိသာအာနိုင်တုပမပညာနဲ့ရှင်လာပါလေဩပညာနဲ့ရှင်လာပါလေအရှင်မဘဝအောင်ဝဲခံလေလေ ကောင်းလဲခံဖို့အကြောင်းပေါ်နေလောင်းမောတော်ခလပါရဲ့အေးအိမ်ကြမှာဥပကိုချိန်ပြီးဆွဲရလေတော့လေလေလေလေရေကျိုးဘဏ္ဍပါတယ် ဒါကြောင့်ជីပါလိတ်နာမီမပြမတိဖေပေါက်ထုံတဲ့နာမကြီးရှင်ရဲ့ဘာလူရမယ်အခုဖြူစရာတော်လို့အဲအဲ့ဒါဘာလုပ်ခဲ့အဲဘုန်းကြီးတို့ရေသွေးရေကနေနေအနာပြတွေ့သမျှကြုံသမျှကုသိုလ်ကိုပြုခဲ့တော့ဟုတ်လားထူပါခေါ်မဲ့ဆရာ ယူဆရာတော်ဘုံမပြောတဲ့ယူကျော်ဆရာတော်သာမဲတဲ့ဗရမယာလေးဆရာတော်ဟုတ်ကလားဒါကြောင့်ជីပါလက်နာမီမှာပြမပြီးထွင်းပေါက်ထုံတဲ့လောင်းတော်မြအရဝိဇာတော်ချွေအယံပြည့်တယ်ဘုရားနောက်သိတဲ့ကမှာအေးတခါလည်းပဲချွေတော်ရှင်သောမြို့တော်ကောင်းနဲ့မောင်းမပေါင်း၄လောက်ဆိုပြီးတော့အချ မှန်ရလားအဲကိလေသာနဲ့ပြောရင်သူများကဘေကားရှိပေမဲ့သူကပရာဒိုတို့ပါကြတို့တို့ဟိုလင်ခရူစာတို့လို့ပေါ့ဗျာအဲ့တော့အထက်တန်းကားတွေရှိရင်ဘာလူရမလဲအဲ့ဒီလူကြမိပါသေးတယ်မှန်ရလားလေးသာနာလေးမြန်ကြီးရဲ့နဲ့သံထမင်းပေါ်ကျွယ် နမတေကတဲ့ဖြစ်ရဖြစ်ရဟောဘယ်သူတွေဘလောက်ဈေးကြီးပြီးရှားပါနေတဲ့အဲ့ဒါသူတို့တတွင်မှာတော့ဆိုင်ရင်အစစာပေါ်များတဲ့ဒါလည်းမလို့အပ်ဘူးလားမလို့ပါဘူးအဲ့ဒါမင်းအဲ့ဒီသန္တမင်းဘောအောင်ပါလူရမယ်ရေးပါဘူးအဲ့ရေးလို့ရမယ်တဲ့ဗျာနောက်တစ်ခုအသက်ရှင်ဆင်းလာပြန်တော့မင်းပါပါရှုံနေပုံနဲ့အသက်လည်းရှိမယ်တဲ့ဗျာ နောက်အရှင်းလက်လာမယ်တဲ့ဟောပပဝတိဆိုတာကြားဘူးလားကြားပါပါပါတယ်ခொနှချောင်းတိုက်ခံဝဲမိမထုံးမဲ့လင်းရပြန်ပေါ်ဘုန်းကြီးကလည်းအဲ့ဒါလေးကြည့်ကြည့်ပြီးတော့အဲ့ဒီကောင်မလေးကိုကြောင်းခေါ်ထားတယ်လက္ခဏာပြည့်ပြတ်တာလေအခုလာတော့လည်းမရောက်နိုင်သေးနဲ့ပြုံးရတာဟာ မဝတီလိုကပ်ပြီးရတယောက်ရှိကိုဟန်ချတာပဲကွာရှည်လည်းမကုန်ဘူးဆက်လည်းမကုန်ဘူးဖယောင်းတိုင်လည်းမကုန်ဘူးမှန်ရဲ့လားအေးဒုပရိသတ်တွေလည်းပဲအဲ့ဒါအဲ့ကဲဆိုမီးမပြတ်ရေမပြတ်ခြင်းဘာလို့ရမလဲအဲ့ရေလို့ရမယ်တဲ့ဗျာဒါကြောင့်အသက်ရှိအရှင်းလာပြန်တော့မင်းပါပါရှုံဒီပုံနဲ့လူဘဝဒုက္ခနဲ့မှာ တို့ဘာဝလွန်ရှာပါလေခွာကဝိသခာနိုင်တုပမာမိမ့်မသားပြီးမဲ့ဝိသခာကိုရှင်မြောင်းငါဒီအမိကကင်မြောက်နိုင်တယ်ဒီစကားကြားရတော့ဘေခောတလကလည်းပဲစိတ်တက်ကခတ်ချကြမိမ့်မသားပဲကနွက်ကလေးရဒီရှင်မြောင်းငါဒီကဆောင်းနိုင်တယ်ဆိုတော့ဖြစ်နိုင်မှာလားအဲ့ဒါနဲ့သူအကဲချအကဲချမြန်တော့လည်းတကယ်တိတိသာသာလုပ်မယ် မတိမသာမဖြစ်ဘူးတဲ့အဲ့တော့ဝိသကာကသူလျှောက်ထားတဲ့ပုဗ္ဗာယုံကြောင်းကိုသားနဲ့သားသမီးနဲ့ချင်းမိလေးရမြစ်ရှိတောင်လုပ်ပြနေ့ချင်းတမြင်လဲတဲ့အမိုက်ကျုံနဲ့ကြောင်းတိုင်းပရိဘောဂတွေတန်ရှင်းနဲ့ဒါဘုရားမူကြီးအနာတော်ရဲ့တော့တောက်ရည်သုံးတော်ရည်လည်းပဲအဲ့ဒါခတ်တဲ့နောက်ဆုံးကျတော့မှအဲ့ဒါဘုရားရဲ့ပလင်တော်ကိုပူတော်ကိုရချုပ်ပြီးတော့ပန်းကုန်နေကြဝိသကာတို့ပါလို့ပန်းကုန် အဲ့ဒီလိုပန်းကုန်နေတဲ့အခါအာယုံကပန်းမွေရောက်တော့ကိုရှင်ကိုချွတ်ဖွင့်လွတ်လိုက်တယ်ဆိုရင်ဒါဝိသကရဲ့စွမ်းအားသတ္တိသိလိမ့်မယ်ဟောအဲ့ဒါနဲ့ဒါကလည်းဝိသကအဲ့ဒီလိုမင်းမြင့်ရောရောနဲ့ပန်းကုန်နေတဲ့အခါရှင်ကိုအရက်ကိုမောင်းတိုက်ပြီးတော့ချုံးဖွင့်ပြီးတော့လွတ်လိုက်ဇေကြီးကလက်ရွက်ကအာနာမောင်းကြီးထောင်ပြီးတော့ဝိသကကြီးပြီးအဲ့တော့သာသမီတွေကကြောက်တာတရားနဲ့အော်ကြကြီးကြဟိုဒီဒီပုံရတယ် ဝိသကာပုံမပြက်ဘူးမျက်ပေါ်လေးပင့်ကြည့်တာပင့်ကြည့်ပြီးတော့မှသူစိတ်ထဲပါလေအင်းတဲ့တို့သောတာပန်ဆိုတာပယွက်စိတ်ကစမတတ်ဘူးအဲ့တော့ဒီချင်းကိုလည်းငါတတ်လို့မဖြစ်ဘူးအဲ့လိုလေးနဲ့အနာလေးဒီတိုင်းပဲနေတာရှင်ကြီးအနာလာတော့မှပန်းကိုရင်မတ်တကလက်ညှိုးနဲ့ထောင်းလိုက်တာဟောအိကနဲ့ဖိထိုင်းရဲ့လေဗျာ အဲတော့ဘုရားတို့တရားနာမှာများအားကောင်းရင်ရင်ဘာလူရအဲရေလူလိုက်ရင်ပြီးပြီဘူရသာနာလည်းတွန့်လွန်လိုက်ဂရိဏလည်းတွန့်လွန်လိုက်အောင်လို့ဒီအဲ့ဒီလိုစွမ်းအားတတ်တဲ့တတ်တိရှိရင်ဘာကိုလူရမယ်အဲရေလူရမယ်လေဒါကြောင့်ပြိဿရဲ့လူဘဝဒုက္ခနဲ့မှာ တုပဝေလူရှာပါလိခွာကဝိတာခနိုင်တုပမပညာနှင့်ရှင်လာပါလေအရှင်မကွာအောင်ဝဲခလိလေပညာကြီးကြီးရဲ့အဲ့ဒီရေးလို့ရမယ်ဒီနောက်ကဟာထွက်ချင်းရင်ရေးလို့ရမယ် ABCD နောက်ကပါကြည့်အဲ့ဒါကြီးပဲကောင်း ဒီဆိုတာရှင်းကစလုံးကြီးနဲ့တော့စတေးရှင်းဟောကွန်ပျူတာခေတ်ကြီးထဲမှာတလောက်အောင်တော့အချောက်ကျသားလာပဲဒီနောက်ကအာသရာပါလေအဘုံတူထွက်မယ်ဒါပြောတာသဘောပေါက်မလားအဲ့တော့ဒီခေတ်နဲ့ဆိုတော့ကလေးရောလူကြီးရောအံဝင်ဝင်မကြဘူးလားအဲဝင်ကြရဲ့ဒါပါပဲဘုန်းကြီးကဘာမှပြောပါဘူးဟုတ်ပါလား ဒေရယအောင်မခံမောချောင်းပေါ်လေလောင်းမောတောက်ခေါ်လောက်ပါရဲ့နေတဲ့အဲအချင်းချုပ်ကတော့ဆိုရေသူအကျုပ်ရေသူအကျုပ်ကုသိုလ်မျိုးကုသိုလ်မျိုးတို့၍မဆမ်းမတို့၍မဆမ်းမရှင်းကျဲရှင်းကျဲကြောသောကြောသောခြံရန်ဖို့ခြံရန်ဖို့နေရင်သောနေရင်သောမုတ်တိတ်ကွာ 1ရှင်းနေတာရှင်းမယ်2ဒီကြောင်းအောင်မယ်ဆိုတာကောင်းတဲ့ရင်ထွက်မယ်နာမည်ကြီးမယ်ပေါ့ဗျာပြီးတော့ချမ်းရသာတော်သမီးကတပိလက်သာနောက်လိုက်ငယ်သာအချွေရများမယ်ပြီးတော့ကလျင်စောတဲ့အဲ့ဒါ အေးလေးတန်းကလင်းမြန်ကြီးနဲ့လေရအချက်အရှိအတမရှိတကယ်တော့သူ့ရဲ့ခွန်အားတွေဟာရေနဲ့တူတာသွက်နဲ့ပြင်မြန်မှလည်းပဲတဲ့ဓမ္မဟာအေးမုတ်သိဆာလောင်ရင်ကင်းပါမယ်တဲ့ဗျာဘယ်နှပါရတာဆုံးစင်ကြဲစင်ကြဲရောသောချမ်းရံပေါ်ချမ်းရံပေါ်ရေဆုံးမုတ်သိကွာရေဆုံး လသင်္လသန္နာယသန္နာယဗလဗလဉာဏ်ပညာဉာဏ်ပညာတခုစီပိသအောင်လို့ဘုန်းကြီးကတပတ်ကြီးဆိုပြနေတာနော်ဗါတဲ့အသက်ရှိသက်ရှိသင်္လသန္နာယဗလဉာဏ်ပညာနမ6ရေလူရဲ့အသက်ရှင်ပဲဘာကြောင့်လဲဆိုတော့ဟိုးအောင်သားလေးမှာသမင်းအသက်ရေအသက်တော့အဲတမနဲ့ ရေကတမန်တကလေးမပေါက်လို့မရဘူး။ထမင်းကခုနှစ်ရက်အထိနေနိုင်တယ်။မှန်ရလား။ဒီဒါကြောင့်လည်းအသက်ရှိမှအရှင်းလာပဲပြီးတော့ခွန်အားကြီးမယ်ပြီးတော့ဉာဏ်ပညာကြီးမယ်ပြီးတော့ချမ်းသာမယ်။ဘယ်နှမျိုးလဲ။ရေကင်း၅မျိုးနဲ့ပေါင်းလိုက်တော့ဘယ်အောက်ကဘယ်လိုရေးထားရေပြုတ်ပြုတ်ရင်း မယုံစေအောင်မကြပါတဲ့ gain အဲ့ဒီလေးပုံလေးတစ်ခေါက်စီဆုံးမြေ ဟုတ်လားဒီနေရာမှာတခါလဲစောင်းလို့ဟုတ်လားဘာတို့ညာလို့လဲဆိုတော့ဘာပြောကောင်းမလဲပရိသတ်ရဲ့မှတ်ချောစလုံးလုံးဖြစ်သွားမှာပဲအဲ့ဒါကြောင့်အကျိုးဘယ်နှပါတော့အေးအကျိုးစပါးများတင်နိုင်တဲ့ရေအလိုပေါ့ဗျာအဲ့ဒါနဲ့ဆက်နွယ်ပြီးတော့ကတော့ဟိုးရေစင်ကြီးပြီးလို့ရေချက်ချမှာပဲဟောတော့မယ်တော့ရစောစောကျူတယ်ဟောသိပြီဆိုပြီးမလူပဲနေမှာဟုတ်တယ်လေခြေဆိုတာမပွက်ခင်ထိုးမှာဟော မှန်ရလားအဲခိုက်ရှိတယ်ဗျအဟုသုရတွေလည်းပါသွားလူရေသွားရေသွားလူရဲတဲ့ချောချောမောမောလားဆိုတော့ဘုမင်းရဲ့ဘာလူတိုင်းရဲ့အဲ့ဒီဈာရဏကိုဇွဲစိတ်တက်နဲ့ဆိုပြီးသွားလူတဲ့ဒါနဲ့ရိသယေမယမှုရှိတန်ခါ900ရေလေးတအိုးနဲ့အာချုမတ်တဲ့လူတံပြီးတော့ အေဒုံမယေရှင်မယရောတိသာနိတပံတိတော်မူအပ်သောရှတုတေသာဓမ္မံဒုသနိမေလေးချက်သောသစ္စာတရားကိုအာရုံရေလိုရတဲ့ဘုရားတရီတော်မသည်ဇာနေတံကောင်းစွာမသွေတိပါရချေပါဘုရား ဗောဓိယေနုထာယတဲ့ကောင်းမှုစေတနာကြောင့်အရှင်မြတ်တို့သိအပ်သောသစ္စာ၄ပါးကိုတပိတော်လည်းသိမြာခြင်းခြူတော်လေးကတိုးရှင်းတဲ့လူရင်းမကြဘူးလားမှန်ပါဗျာအဲ့ဒီခြူတော်လေးလည်းသတိထားကြအခုကပြည်သူပိုင်းနေတောင်းလိုက်တဲ့ဆိုတော့နားကိုညင်းနေတာပဲပြည်သူပိုင်းဆိုတာသိလားအပြိုကြီးလေ လူမျိုးလေးနဲ့လည်းဆိုင်တယ်လူမျိုးကြီးနဲ့လည်းဆိုင်တယ်တခုတာနဲ့လည်းဆိုင်တယ်ဘုန်းကြီးလူတွေနဲ့လည်းဆိုင်တယ်အဲဒါပြူကြီးအပြည့်တို့လိုက်ပဲဟောကွန်ပျူတာဖြစ်ကြီးတယ်တော့နောက်မကြတာအဲ့တော့သူတို့တွေကဘာလို့ိမ်တော်ကောင်းမရှိဝိုင်းမရှိအားအားရှိတိုင်းဘုရားသားကြီးကြက်ပြီးတော့လေလောင်အားလောက်တခါလည်းပဲဆွမ်းတော်ဘောလေးနဲ့တလောက်ကြည့်တော့ရေကြောကွက်ကလေးနဲ့တောင်းလိုက်တဲ့ရှုတယ်ဘယ်ဘက်ကတဆုံးပြက်မျက်နှာမြင် သံဃာဇောတိကသတိလံမနကပေါဏကာကဝရိယသတိငါယူရသို့ပေ၍မကုရှင်သာရိပုတ္တရာလိုလဲရှင်မောကလလိုလဲရှင်မကင်ရှင်လိုလဲသဗ္ဗရှင်သူဆရာလိုလိုလဲချောပါလေ ပြည်သူပိုင်ကြီးတွေတခါလဲကျောင်းတော်ဝဲလေးမှာအာမနာရေးဘွက်ကလေးမှာအာမနာဘုရားကြီးတိုင်းတိုင်းတောင်းတာအခုသူရသီတောင်းတဲ့ဆိုရင်ကတော့တိုးရှင်းတဲ့တို့ရင်မကြလားကိုင်းကြီးလားအရှင်တို့တိညာရှင်တို့တိညာမြတ်တရားမြတ်တရားတိပါရရှိဖယားတိပါရရှိဖယားရှင်တို့တိညာရှင်တို့တိညာမြတ်တရားမြတ်တရား ပါယခြေဖယားဣပါယခြေဖယားအဲ့ဒါနဲ့ပြိတ္တရေကုဋ္ဌာနေလို့ဝဲအဖို့ရွှေလိုက်လောက်ပြန်ပြီးထွက်ပေမဲ့ဒီဥမုကရိအမတ်တရားကြည်နူးချမ်းမြေတော်ပိုက်ွက်ပြီးတော့ရွာဘက်ကိုပြန်လာပြီအေးဘိတထောက်ရောက်တဲ့ကဗျာမူကြီးတန်ခါနာမျိုးကြည်လိုက်သူရေဝလေးကြည်လိုက်တကောလုံးပိတိတွေတသိမ့်တဲ့တငိမ့်ငိမ့်နဲ့သိမ့်နေခါပြီးတော့ဝမ်းသာအာရရှိလာတယ် အဲတော့အရင်သွားနေကြတဲ့သုရတိနာရတိမသကိနာမလာပိပိမာလီလာဒေဝီတို့ကတကြီးမင်းအပနာကိုဂုံးတိုက်ကြတယ်။ဘာလို့တိုက်ဘာလို့ကြ။အဲဇတုကစားကြတာ။အေးအဲ့ဒါနဲ့တို့တကာရောမတ်နေစိလုံးညင်ညွတ်စွာနဲ့အဲကိုယ့်ရဲ့ဟလားအုပ်စုရက်ွယ်မြို့ရွာတွေတဲ့တိုင်တိုင်ပင်ပင်ညင်ညွတ်ညွတ်ကလေးနဲ့နေကြ။ ဟုတ်ကလားအေးဟိုဟာနဲ့ပူရိယာနဲ့ညံဆိုပြီးတော့မဖြစ်စေနဲ့သဘောပေါက်ရဲ့အေးအေးအေးအဲ့ဒါသဘောပေါက်ပြီနဲ့သတိထားပေါ့ဗျာနော်ဂိုင်းတာနရိတာဟောတကြီးမေကျမတို့တားတဲ့ချားတဲ့ကနေပြီးတော့သုတာတိနဲ့ချက်ဘောရမရေသွားပေးနေတယ် ဟာအဲ့ဒီအသာလဲကြားရောလေ။ဒါကြီးမင်းအပ္ပနာတကားတဲ့မျက်နှာကြီးကိုအိုးမဲ့တောက်ပြီးတော့ကတ္တရာကြီးနဲ့ပေါ့လိုက်တယ်။တကားနဲ့မိတ်ကျုပ်ပြီးတော့မောင်ကုတ်သွား။ဟင်ရွှေတဲ့ဘက်ကသမင်းကြီးတာကထွက်ဆိုတယ်သမောင်းကငါးအိမ်ငါးနေပြီးတော့ငါးတဲ့နဲ့ရေးတာကိုမင်းသိချင်တဲ့ဖြတ်တဲ့ သိရောပေါ့ကွာလို့32လက်မှရှိတဲ့ငှက်ကြီးတော်ဓာကြီးဆွဲပြီးတော့မှရွာထဲကမဲမဲမဲမဲနဲ့ထွက်သူဓာတိတွေကတော့ကြည်ညိုမှုအပြည့်နဲ့ရှင်တို့သိညာမြတ်တရားသိပါရစေဖျားအရှင်တို့သိညာမြတ်တရားသိပါရစေဖျားအေးသူမှကြည်ညိုမှုအပြည့်နဲ့ဆိုပြီးတကားလာနေပါလေအဲ့လိုနဲ့နေတဲ့ကာသတိမင်းက ရွာရဲကမဲမဲမဲမဲနဲ့တွေ့လာသူတာတိနာမျက်စိချင်းဆုံးတော့မှဟဲမိုက်လာရှုရနဲ့ချောတာဟောကြီးနဲ့ဟောလိုက်တယ်ဒီသာညာရတော့သူရတိခမရသဝကြီးချက်ကြီးမိုးကြိုးဆက်ကွင်းမိတရုံအာနိယကမလုံးမရှမရွေ့နိုင်မင်းသမီးချက်နေတယ်ပြီးတော့လန့်ပြီးတော့တကားတဲ့ပဲပိုက်ထားတဲ့ရေဦးကလေးလွတ်ပြပြီးတော့ကွဲတယ် တကြီးမင်းတက်တဲ့ယူကလေးတက်တဲ့ညှိုးမယ်အာလွဲ့သွားလက်ထော်ပြီးတော့ကြည့်တော့တကြီးမင်းခြေလမ်းကြီးနဲ့အနန္နာရောက်တာအဲမိုင်းမနင်ကကလက်နဲ့နင်ကရှင်းနဲ့ဖြတ်ပါလားအေးအဲ့တော့ပါတဲ့ဟောဒီလက်ထဲကဓာတ်နဲ့ပိုင်းရရဲ့အရိုက်မသေးတော့မယ်ဒါပေမဲ့ငါတယောက်တည်းပြုတ်တာမဟုတ်ဘူးအာလုံးရဲ့သူရွာသားတွေနဲ့ ပြုတ်ထားတဲ့ဥပရိဖြစ်သောကြောင့်ရလို့ပြိဿရေလဝချမ်းကြီးနဲ့ပဲပြန်ညာပြန်ပါရိုက်ထလိုက်တာမိုးဝဲမိုက်မဲ့ဒီကလာသုဒ္ဓတိလေးမိဘမှာကျိုးပြီးတော့ဖြာရှာတယ်အေးအရိကမျက်နှာနဲ့မြင်ကြီးနဲ့ရိုက်နေလို့နှာခေါင်းနဲ့ကျိုးသွားနဲ့ကျိုးနှုတ်ခမ်းလေးနဲ့ပဲသွေးလေးထွက်ကြလာတယ်ကြောက်လာပါပြီတတိမင်းရဲ့လို့ဆိုပြီးတော့ အေးအားငယ်ညိုလျာကနဲ့တောင်းမှဒိုလီကိုရှာပါလေဒါပေမဲ့ဒီမင်းကတော့ငါအာနာမောက်ကြော်ရကောင်းတာဆိုပြီးတော့အဲနမချင်းမဆာနာသမီးချင်းမဆာနာသူမချင်းမဆာနာသူရတိရဲ့ဇမင်ကိုလက်နဲ့ရှစ်ပြီးတော့တရွတ်တရွာတဲ့ဆွဲခဲ့တယ်ဘယ်ဆွဲခဲ့အဲဒီတော့ပြိတ္တာရေးတဲ့အောက်ကကြောက်တုံးနေဘုဇံွယ်တွေ မုတ်တွေညောင်းနေတဲ့သူတို့စာရင်းလေးတွေနဲ့စုပ်ပြအရှက်ကလေးမှမလုံးတော့လို့အေးပုံမဲ့ဒဏ်ရာတန်ရက်တွေနဲ့ထုတ်ပြီးတော့သူပါသွားရွာလေရောက်တဲ့အခါလောကတိုင်းမှာဓမ္မမီအောင်မမြအေးလက်နှစ်ဘက်ချင်းနဲ့ပဲကျိုးနဲ့တုပ်ပြီးတော့မှတကြီးမင်းကငှက်ကြီးတော်နာမြင်မှစိုက်ပြီးတော့မောင်းထုတ်ပြီးတော့လူရှုလိုက်တဲ့ယန္တိဝသာရီလာကြတဲ့အခါကြတော့မှဟဲမိုင်မာ ကိုကတော့အော်ရင်မအော်မှာပါနော်ဘုန်းကြီးကတော့နေတဲ့ကရေအောင်လုံးကတော့အိမ်မငိုက်ဘူးဖောက်တယ်ရှားတာနဲ့မျက်လုံးကိုထွက်ထွက်မုန်းကားကြတရားနဲ့နာလာပြီဒါကလည်းနာယံပြီးပြီးတော့အငိုက်မှပြောတော့ဟဲမိုက်ပါနေတဲ့ကျဲကောဓမမြင်တာပါနဲ့မြင်တာလေဩတတိမေအကြည့်တယ်ရှုတယ်ရှားတယ်တွေ့တယ်ဆိုတာမျက်ရှိရှိလို့ပေါ့ ကျမတို့နေသွားတော့ငါတော့ဘာသာဘာဝတချင်းလေးတွေဆိုသွားလို့ဖယားမရှိတန်ကမမြင်ရတကြီးမေးရအေးအဝေးရောက်တဲ့အခါကျတော့မှရွာပဲပြန်လည်းလို့ကြည့်လိုက်တဲ့အခါချွေးဆိုဆိုသင်္ကန်းနဲ့ပင်မနွားရကချစ်တော်မူကြတဲ့အေးကြောက်တူယောဂသမလုံးမရှင်ရင်သက်ရည်တဲ့ဘုရားမဏိတန်ကမျက်ချင်းနဲ့မြင်တာပေါ့လေဆိုလိုက်ရောကိုင်းရသူရသားတွေ အရင်မှမျက်စိဘောဓမမကြည့်နိုင်ရတဲ့အောင်အနဲ့ဖောက်ရပဲအေးအဲ့တော့နီးရတာကြောက်ရတဲ့အတွက်ဒါကြောင့်ပရိဒါယရဏသုံးပါးကိုလည်းမကြည်ညိုတဲ့အတွက်ဒါကြောင့်ခမဲလုံးမရွတ်စိတ်ချီသလိုသူတန်ငါလူရဲ့ခါထုတ်ပြီးတကားလားဘောက်ကလေးဘောက်ကလေးဘောက်ကလေးမြန်လုံးကိုထုတ်ဖောက်လိုက်ကြတယ်အဲဒီတော့သုဒ္ဓတိတွေမှာ မျက်ရည်နဲ့သွေးသွေးနဲ့မျက်ရည်ရောထွေးကြပြီတကားလားအယွယ်နဲ့ဒုက္ခမြရလားမြပါဘူးသုံးလုံးထိုက်ခိုင်တဲ့ပရိသတ်ရေသက်သတ္တခါနာကျင်တော်ဤပြီးတော့အေးကျောင်းလာပါပြီကျောင်းလာပါပြီညီရာကဟောတအောင်လောက်မေသွားတဲ့သူဓာတိပါဖြစ်သွားအဲဒီကမှာခဏစ်တို့ TV videos စီဒီဟာဘီစီဒီကြည့်တယ်လို့သူရဲ့တဲ့မိမျောတဲ့အချိန်ကကလာသေပေါင်းသေပါရောက်တာတောင်းပါဘုရားကိုရှိသံဃာရေလို့တန်းနဲ့မြင်ဝင်ကလေးကိုပြန်ပြီးတော့မြင်နေတယ်အိမ်မဲ့ကဘာငါတကားတဲ့ဘုရားကိုကဘုရားကဘာသာကြလူမျိုးပွဲစိတ်ကမမူပဲနဲ့ထွက်ပြီးတော့မျက်နာသက်ခံရစ်စေသောက်တော်မူတယ်လက်ချေချေတော်မူတယ် အဲ့ဒါလေးပိဋိဖြစ်လို့အိမ်မက်ကဘာမှာအဟောဗုဒ္ဓောဓမ္မောသံဃောဗုဒ္ဓောသစ္စာလေးရတရားများကိုပိုင်ချသိမြင်မရရှင်ဘုရောမြတ်ကြီးသည်အဟောဩလက်ဖြစ်တည်၍အဟောချီကျူဝဲကောင်းလာပေတကား လိုဖြစ်ရတာမြတ်လိုက်တာအဲတကုလောကများအမေပဲရှိရင်လေရင်ဝင်းညာခေါင်းလေးနဲ့တုတ်ဖွေပြီးတကားအဘေတဲ့သမိကနဲ့ထုတ်ချတဲ့ကုသိုလ်ပြုတာအမေအမေနှုတ်ရစုခဲ့တဲ့သမီးလေးခဏထူးခြားတဲ့ကုသိုလ်ပြုလာတဲ့အမေရဲ့အဲ့ဒါသမီးမလည်းကုသိုလ်တော့ အမေတို့မေတို့ကလည်းကုသိုလ်ရအောင်တာကျုပ်လေခေါ်စမ်းမှလားအမေလို့ပြောရင်ပဲမဲ့အမေရှိရလားမရှိပါဘူးအဖေသာဓုသာလေးပေးပါပေါ်လားလို့တောင်းနေရအဖေရောမရှိဘူးတဲ့ကြည်နုမှုလေးနဲ့ဘုရားအစစ်ပွက်နဲ့ကလူပြည့်ရတာမြင်လိုက်တာအဲဒီလိုတစ်စိမ့်နဲ့တစ်သိမ့်နဲ့နေတော့ဟဲမိုင်မ ဒုတိယရှုရှတ်လက်ကြောသံဩဉ္ဉံခေါ်လိုက်တဲ့အခါသူသာဒီကလေးလတ်ပြီးတကားသာသတိရလာအာဖြူဖြူပြပြသူသူသာသာပါရဲ့ထားတဲ့ဒါယဒယုတ်တိုက်ဆွဲလာတဲ့ဒါယမျက်လုံးဖောက်ထားတဲ့ဒါယအဲဒီဒါယကမျက်တွေလက်ချက်နေတဲ့အတွက်ဒါယတကြီးမင်းကြောက်လာပါပြီတကြီးမင်းရဲ့လို့အဲဒီလိုပြောတဲ့အခါကျတော့မှဩမင်းကအခုမှကြောက်ရတကုတ်ကွာ ဒါကောအဲ့တော့အာသတိမိမ့်မရင်လုပ်ပြီးတကားလားထားရင်လည်းနေမဲ့တိုက်ရင်လည်းနေမဲ့ဆုံးမင်းမသိမချင်းကိုငါတတ်မှာပါကွာစိတ်ချအေးအဲ့တော့မင်းနဲ့ကြောဟောရမရေးပေးတာပါနဲ့ပေးတာလေဩပေးတဲ့ကနဲ့ယူတယ်ပြောက်တယ်ဆိုတာလက်ရှိလို့ဟောဓမ္မလေးတိတ်ချင်းချင်းတတ္တဗျာမူနိသာဂနာမှာလက်ကချိကခြူသားကလေးတွေအဲ့ဒါလေးတွေအသာဖြုတ်ပြီးတော့ ပရှစ်တို့ကန့်လိုက်တဲ့အခါမှာဟာဘာသာရေးမတူလူမျိုးကွဲပြားတယ်လို့ဘုရားစိတ်ငါတော်မှန်ဘူးခြေပြူစွာသောသုံးတော်မူသောသရေမေရေအမြအမြတို့သုံးချိန်မှမဝေရပြီဟဲ့တော်တန်တဲ့ငါမေးတာနဲ့ပြခေါ်တယ်မှာရေပါနဲ့ပြေးတာနဲ့ဩသရေမေလက်နဲ့ပြေးပါလဲဆိုတဲ့အခါရာသူရသားတွေအမိုက်မှလက် ဘောဓမရေမဆက်နိုင်လေအောင်လက်သေးကိုခွာရမယ်။ဘာလို့ရပါလဲ။လက်သေးကိုခွာ။အေးလက်သေးကိုခွာရမယ်။တကြီးမင်းကဘုရားလီရေးပြုလို့ဒီမလူနိုင်အောင်ပါပါတာလို့။ကိုကတော့တရားဝဲမလာတာလေလက်သေးခွာပြီးရှင်တယ်။ဟုတ်မလား။အေးအဲ့ဒါပဲကလည်းအနီကြီးတွေအပြာကြီးတွေဆိုပြီးတော့မိုးတီအောင်တွေကထောင်ကြီးတွေကလည်းလက်သေးရေချားတဲ့လူတွေအကုန်လုံးခွာပြစ်ရှင်ကောင်းလေကိုလား ဘောမတူသူတို့အိမ်ကသားသမီးတွေပါနေတယ်သဘောမတူဟမ်အေးအဲ့ဒါပဲဗျာအာဟုသခြင်းမင်းကပါပါရမယ်အဲတမင်းလုံးမရွယ်စဲချေတယ်လို့သူတန်းကသူရဲ့ချစ်တော်ပြေကလာလက်သက်ကိုတော့ဇက်ကနေဇက်ကနေဇက်ကနေခွာချလိုက်တာလက်သက်တလွားကျွေးတော့အသက်တလွားကျွေးတယ်လို့နင့်ငနဲ့တိတ်ငနဲ့ညင်ငနဲ့ခံစားလိုက်ရတာအရွယ်နဲ့ဒုက္ခမြရရလားမရပါဘူး အဲ့ဒါရောသုဒ္ဓတိတက္ကနာလောက်မြင်မြောသွားတဲ့အခါအိမ်မကပါသူရင်လူရတဲ့ချင်းရမြမြင်လို့အာဗုဒ္ဓဓမ္မောဟောတံောဓမ္မောမရိဒံပုရိဒနိဗ္ဗံပရိယအမြတ်ထင်မောရှင်မသောတရားတော်မြတ်သည်အဟောအောလက်ဖြင့်တည်၍အံဩချီကျူွယ်ကြီးပါတကား ဒိဗ္ဗကတရားအရှိဟောတဲ့ခေလူဖြစ်ရတာမြန်လိုက်တာပါပါလေတရားအရှိဟောတဲ့ခေလူဖြစ်ရတာမြန်လိုက်တာအာရဏထုံးကားတဲ့ခေကကကအခုလိုပြုရတာကြည်နိုးပဲကောင်းလေစွာလို့အဲဒီလိုအိမ်ဘက်ကဘာမှာကိုယ်ကုသိုလ်ကိုပြန်ပြီးတော့မြင်နေတော့ဟဲမိုင်းမ ရှုရနဲ့ကြောတာဩကြီးနဲ့ခေါ်လိုက်တော့အိအရာပြက်ကနေလက်လို့တာလို့ဟာပြူပြူပြီးပြီးတွတ်တွတ်သားမျက်စိပေါက်ထားတာတွေအဲလက်သက်ခွာထားတာတွေတရုတ်တဲ့ဆွဲထားတဲ့ဒါယာတွေအဲ့ဒါတွေနဲ့မှချင်းမသာခံစားရပြီးတော့နေတဲ့ဖြင့်ကြောက်လာပါပြီတကြီးမင်းရဲ့အဲတကယ်တော့ဒီကံကိုတကြီးမင်းတူထားတာမဟုတ်ပါဘူး ဘဝပြီးပင်အစင်ဆက်ဆိုပြီးတော့ထူလာကြတဲ့အများဆိုင်ကံမှာဒါကြောင့်တဲ့အဲ့ဒီအများဆိုင်ကံကမိမိတို့ဆိုင်တဲ့နဲ့ရေလူတာတရှိမေဗာမြတ်ထိခိုက်သွားတယ်တရှိမေပြန်ပြီးတွေးခေါ်ပါဦးတရှိမေကိုယ်ပိုင်ပစ္စည်းကိုလည်းပဲဓမ္မတော်ကအတင်းအားရမှယူရမဟုတ်ဘူး ဒီတော့သတိလို့ဆိုတာရွာရရဲ့မိဘနဲ့လူလိုသင်္ဃတရား၄ပါးနာယကဘုံ၆ပါးအရိယာနိယ900 9ပါးမင်းจิตတရား10ပါးတိုင်းလူပြည်သားတို့ရဲ့မိခင်ဖခင်ဖြစ်သလိုတိုင်းလူပြည်သားတို့ပေါ်မှာမေတ္တာစေတနာနဲ့ကြောသားရင်သားမခွဲခြားပဲထားရမှာမင်းတရားအတကြီးမင်းအဲ့ဒီလိုပြန်ပြောတော့ဩပို့ပြီးတော့ဒေါသထွက်တယ်ဩ မင်းကပိဋကချမ်းသာတတ်ကြီးကိုကွာငါ့ကိုတော့မင်းကတရားပြနားချနေဟေ့ဒါရင်ငါအကုန်လုံးသိတယ်ငါလုပ်ချင်တော့တော့တကြီးမင်းအပ္ပနာဘယ်သူပါလဲအဲ့ဒါဒါရင်သိတယ်တဲ့ဘာလို့လဲသူလုပ်ချင်လို့ကိုလုပ်တာဗျာဟုတ်ပါလား အေးအဲ့လိုမိမ့်မသားလေးတရားကိုကြိုးနဲ့တော့နဝကနိုင်ပေါ်မှာတင်ရသူရွာသားတွေနဲ့တော်ပြီးတော့နှိမ့်ဆက်နေလိုက်တာကိုယ်သာသူ့လာသိချင်ပြောမှရှင်းမရှက်ဘူးလားဘာတော့ကွာကွာတော့ရောင်ရောင်နဲ့တော့ပြောပါဘူးဟုတ်ပါလားရှင်းမရှက်ဘူးလားလို့ကွာပြောချင်ကိုင်းတာဗျာအဲ့လိုဆိုပြီးတော့တရားပြဩမိမိကြောင့်မရည်ခင်ဗျာဘုန်းကြီးစာချနေတာကိုကွာငါလိုချင်တာဒါမဟုတ် လေးသွားတာပါနဲ့သွားတာလေအဲ့ဒီအခါကျတော့မှအော်အချင်းဆောင်းတယ်လို့အနှုတ်ရခဲ့ဆိုလိုပါလားအေးသွားလာတဲ့ရှင်းနဲ့တက်တယ်ဆိုတာခြေထောက်ရှိလို့ပေါ့ဒါကြောင့်နဲ့ကျမခြေထောက်မှာဝတ်ထားတဲ့ကျိုးလေးတွေဖြုတ်ပစစ်တို့ကတ်လိုက်တဲ့အခါမှာရေဦးကလေးဒီမယမူဒီတန်ငါ900ဒေါ်တော့တပြည့်တကြီးမင်းရဲ့အမြအမြလို့သုံးချိန်မှမကြုံရပြီဟေးတော်တန်တဲ့ ရာသီဝါသားပြီးတော့မိုက်ပါချီတော့ဘောဓမ္မဓမ္မလျှောက်နိုင်ရလေအောင်ရှည်တဲ့ဘုဖွားဘဝထားွယ်ရှားမိတဲ့ရဲရဲတင်ချင်းအဲ့ဒီကကြတော့မှဒကာတဲ့ပဲအဲတတိမင်းအပ္ပနာအမိအာနာဝတဥတီကြောက်တဲ့ရသီဝါသားတွေဓမ္မနောမရွယ်စိတ်ချီတဲ့လို့သူတန်ငါရှေတော်ပြီးတကလားခြေရဲတွေ꽈ပြီးတော့ဘဝထားွယ်ရှားမိတဲ့ရဲရဲတင်လိုက်တယ် အိဗန်နဲ့ဒုက္ခမြရဲ့လားမမြပါဘူးတအောင်လောင်မေးသွားကြတဲ့အခါမေးသွားတဲ့အခါမှာအောဗုဒ္ဓဟောတမောသံဃောသံဃောရိယရှိဘောသံဃာတော်ယခုရှိကြတဲ့သံဃုတိသံဃာတော်များသည်အောအောလက်ပြတိဝေအာမောချီကျူဝေကြီးပါတကား စ်ပေါ်တဲ့ခေတ်လူဖြစ်ရတာမြတ်လိုက်တာဘာလဲလဲအေးသံဃာတော်ကြီးဆိုတာကြည်လိုက်ညစာမစားဘူးရှိပွားမရှာဘူးအိမ်တော်မပြုတ်ပါဘူးလေကအေးသံဃာတော်ရှင်မြတ်တွေမှာလာကရှိသလားရှိပါဘူးလာကမရှိပါဘူးဘရုံမောရှင်ရောမရှိပါဘူးပင်ရှင်ရောမရှိပါဘူးအဲဒါလေးကိုတို့လိုက်တာမြင့်ချင်ချင်ပါလား အေးတိန်တို့ခရစ်ယာန်ဟာလားအစ္စလမ်ဗုဒ္ဓဘာသာလို့ကမ္ဘာဘာသာကြီးလေးရရှိပါတယ်။ခွန်ကြီးတို့တထွေရတယ်ကိုယ့်ဘက်ကပြောရင်ဓမ္မတမတော်သားတွေပါ။ဘာပါလဲ။ဓမ္မတမတော်။တောင်ချရင်မသ။မာယေအေးအဲ့ဒါဘုမာရဏကြီးနံပါတ်6ပါဓမ္မတမရောဖိတ်ခေါ်နေပြီဆိုခဲ့ညွန်ွဲ့ကိုွယ်လူတွေ အဝိဇ္ဇာမောင်ချိုးရှောက်တို့ကလေဝိဇ္ဇာရံလရံချိုးဆိုနေဆိုတာဘုန်းကြီးတို့လည်းဓမ္မတတော်ပါဒါပေမဲ့လို့လားကရှိသလားဗျာရှိပါဘူးဟောပရိုမိုးရှင်းဘုန်းကြီးတို့ရလာတဲ့ဘော်ဒီ7နှစ်ရှိပါအခုဒီပရိုမိုးရှင်းတက်နေပါမြန်မာကြီးတောင်တိုင်းကြီးကောင်းလာကောင်းလာဘယ်နေရာဘယ်ကြောင်လဲသွားအိမ်ကြီးရတယ်မသိပါဘူး မဟုတ်တာသာလုပ်ရင်ဖြာအောက်ကဂျဘိုးခုတ်ဆွဲတယ်လို့ဆွဲမှာပါဟုတ်တာကြတော့လူသိရှင်ရလို့တော့မိတိချင်းအောင်ထောင်နေကြတာညာလို့ဘုန်းကြီးကမေးချင်တာပါမရရင်လည်းနေပါသေးလက်ကျင့်လူရင်တဲ့လူတွေရပါတယ်ဟုတ်ပါလားဟောမထောက်ပါဘူးမဟုတ်ဘူးလားဒီအဲ့ဒါပဲ ဒါကြောင့်ဧတယသံဃာတော်ရှင်မြတ်တွေမှာညသမသတိပမကြအိမ်တော်မပြုလာကမရှိပရမောရှင်မရှိပင်ရှင်မရှိကိုယ်အသိနဲ့ကိုယ်တဲ့ဗုဒ္ဓဘာသာဝင်လူသားတို့ရဲ့ကိုယ်စားအနေအချင်းဓမ္မတမတော်ဖွဲ့စည်းတဲ့မှာကိုယ်စေတနာနဲ့ကိုယ်ဆောင်ရွက်နေကြတာကြည်ညိုစရာမကောင်းဘူး။ဒီအဲ့ဒါလည်းသတိထားဖို့ ဒါကြောင့်သံဃာစစ်ပေါ်တဲ့ခေတ်လူဖြစ်ရတာမြတ်လိုက်တာသူရာတိလေအိမ်မက်ကဘာမှာအဲ့ဒီလိုအတွေ့ဉာဏ်ရှိနေတော့ဂိုင်ဂိုင်မင်းတို့တောင်းလို့ကြည့်ပြီးငါတောင်းကြံတော့ဒီရလို့မြေကြီးမှာစိုက်ထားတဲ့အိမ်ငါကြီးတော်ဓာကြီးတော့ လဝကတိုင်ပေါ်မှာခြေထားတဲ့ကျိုးတွေကိုတောက်ချလိုက်တာအယုံကျိုးပြဆိုပြီးတော့ဆောင်းကောင်းကြလာပြီအဲ့ဒါကိုသတိမေအမနာကရင်ဝမှာခြေအောင်နဲ့ဖုတ်ကနေကန်ထည့်လိုက်တဲ့အခါအာဖုတ်လိုက်ဖုတ်လိုက်ပဲလေလန်လာပြီကာယီနဲ့မင်းတို့တာဝန်ချေပြီးငါတာဝန်ချန်တော့တဲ့ရောငါကြီးတော်ဓာယီအယုမြတ်မြတ်ဆုံးအသွာအောက်ကပြီးတော့ဟဲမိုင်းမာ ရင်ဝစိုက်ချလိုက်တာသွေးပွက်ပွက်ထွက်လာတယ်အေးအဲ့ဒီကကြတော့မှသူရာဒီနောက်ဆုံးခရီးဖြစ်တဲ့အတွက်ဒါကြောင့်အဟံဗန္ဒေပရိသမိညမနာဒေဝတန္တိကေဣနောစုတာဟံဟောမိဘုရေပတနာတိတရာဗန္ဒီဂုဏော၆ပါးတကင်းဩဘယရှင် အံရေရေးကြောင့်မကြေအေးချနေဟုသေဝေသောရောက်အတမြေသောတပိတော်မှသည်ဗျာမဏေဝသန္တိကေပုံနာဖောကျော်မယံကျေခဲသူတို့ရဲ့လက်ထဲမှာပင်လေမရိတာမိတခါပြင်မဆိုင်သာဘူးမရဏတိုင်းတို့လည်းလိုက်ပါရပါတော့မယ်ဖယားဘဂဝါဘုံတော်၆တော်တော်ကုန်နေပြည့်တော်မူပဲသောပါဠိမြတ်စွာဘုရား ဒီတာဆိုတာယခုလိုရဲ့အဆက်တွေကြောင့်အတ္တနဲ့ခန္ဓာကိုကွာရှိလိုဝိညာဉ်ကင်းလက်သည်ရှိသောဗုဒ္ဓေတို့ဆုံးခြင်းကိုကိုရှင်မြတ်စွာဘုရား၌ပတနာဒီတရာတရားမြတ်နာတော်နာဘာဝနာနဲ့လည်းပဲငွေတော်ငွေရှိသည်လည်းပဲခွဲရလူ အမြဲတမ်းသီလယူပြီးတော့ဘသူမှမတားမြစ်နိုင်တဲ့ဖယားချစ်ဗုဒ္ဓဘာသာသမီးတော်ကလေးသည်ဟောမီဖြစ်ရပါလို့ဤမြတ်စွာဘုရားဟောမီတခါတည်းဤလူပြေအကြောင်းမလာတာကြောင့်မရဏပြေစုတဲ့လို့ပြောင်းရမှာဖြင့် မြတ်စွာဘုရားအောတပည့်တော်မှာတောင်းသမျှရှုတိုင်းပြည့်ပါရစေပါဘုရားလောကလေးလုံးလဲလုံးလဲနဲ့ဆိုပြီးတော့နောက်ဆုံးခိုင်သူတောင်းရဲ့နဲ့သူ့ကိုတောင်းပါတယ် မှန်တော့မြတ်စွာဘုရားဒုရစွာနေအပြည့်တို့ရေတို့တို့တဲ့တဏှာကြောင့်တပိတို့မှာလောကတိုင်းတည်ငါမျက်လုံးဖောက်တာတို့ဖယားရှင်ကြွရောက်နိုင်တော်လည်းပဲတပိတို့မှာဘယ်လိုမှဖူမရတော့ပါဘုရားလက်သေးကိုဖတ်ထားတဲ့အတွက်ဒါကြောင့်လူရာတန်းရာရှိသောလည်းပဲဘုရားတပည့်တော်တရားသတ္တမသာဘုံမှာမြောက်အောင်မှမနိုင်တော့ပါဘုရား အကဲ၍တဏှာတပိမြန်လန်းလိုက်လို့လွယ်လွယ်ကူကူဘုရားဖူးဝင်ကြုံမင်းမလဲတပိတော်ခြေသက်ဘွားဘွားတောင်းကိုရှမ်းပြီးကရဲရဲတင်လို့တန်လက်မမမရွေရှမ်းနိုင်လာပြီဗျာယေဝမတာစိတ်ထားတယ်မကြာမီသိမင်းနဲ့ငါလိုက်ပါရမှာမို့မြတ်စွာဘုရားကဲ့၍မြတ်ဒီလိုတဲ့ကောင်းမှုကြောင့်ပြန်ပြီးတော့လူဖြစ်မယ်ဆိုရင်လေတဲ့ဟောအေးတဲ့ တိလာရီအာယပယံကြောင့်ရှိသမျှလေးတဲ့ခွဲကြံလူအမြဲတမ်းသီလယူပြီးတော့ပရမမတာမြင့်နိုင်တဲ့ဖယားချစ်ဗုဒ္ဓဘာသာမကလေးသည်ဟောမီဖြစ်ရပါလို့ဤမြတ်စွာဘုရားဟောမီတခါတလေဤလူပြေအကြောင်းလာတာကြောင့်မရဏပြေစုတယ်လို့ပြောင်းရမှာဖြင့် မြတ်စွာဘုရားအောတပိတော်မှာတောင်းသည်များဆူတိုင်းပြည့်ပါရခြေပါဗျာအဲ့ဒါတော့နောက်သာရမီရဲ့ရဲ့ဟိုမက်မက်ဖြစ်ဂိုင်းပရိသတ်သုဒ္ဓတိတွေဘဝပြောင်းသွားပြီသိဆုံးသွားပြီပေါ့ သုဒ္ဓစီပါဖြစ်သွားသိတော်ပါအဲဒီမှာတဲ့ကွေးတော်နဲ့ဆန်းဆန်းတော်နဲ့ကွေးသားကနောက်ကျသေးဤအလောင်းတော်မြေမမြုပ်ရသေးဘူးဒါဝိနာနတ်ပြည်မှာသုဒ္ဓစီဆိုတဲ့အမည်နဲ့ကျွင်းနမိတ်မန္တဝရလိတော်ကမင်္ဂလာအချမ်းအရာနတ်သမီးတထောင်တို့နဲ့သွားပြီးတော့နတ်သမီးလေးဖြစ်တယ်သုဒ္ဓစီဘယ်မှာဖြစ်သာသနာ့ အေနဝရလေးအရွှေနံဗိမနဝရလေးရောကံတော်မင်္ဂလာအဲ့ဒီသုံးခုကကိုကိုယ်တိုင်ပြုလို့ရတာအရာရာတထောင်ကဒီလူကဏီမှာသုရတိနာမိမသိနာမလာမိမလိလာဒေဝီအပေါင်းအပေါ်တွေကိုရေလိုရအောင်တိုက်တွန်းလို့ဆိုလို့ခြံရံများတာဟုတ်ပလားဒါကြောင့်ဆိုလိုက် ဩကမလူအကိုကပါလူဩကပါလူသူများလူသူများလူမလူရှိခဲ့ပါမလူရှိခဲ့ပါရှိစိန်သားများရှိစိန်သားများပြေယံကပြေယံကပါရှာတို့သူမှာပါရှာတို့သူမှာဩဘုရားတော်လူတယ်သူများတော့လူအောင်တောင်းအောင်မတိုက်တော့ရဲ့ဖြစ်ရဖြစ်ရဘွားမှာပြည့်စည်ပေါ်မယ်ကိုယ်တိုင်လို့လို့ အေးဒါပေမဲ့လို့သူများမတိုက်တွန်းကြတဲ့အတွက်ဒါကြောင့်အချာယံသာတော်သမီးကငွေသားငွေကနဲ့တတ်တဲ့ချိုးလို့ချက်ကတော့အဲ့ဒါကိုဟာသာလူပြီးတော့သူများမတိုက်တွန်းရင်လူပြိုကြီးအပြိုကြီးဖြစ်တတ်တဲ့အဲ့ဒါကတော့ကွန်ပျူတာခက်မှုပြောရတာကိုကိုင်းချိုလိုက်ကိုကမလို့ကိုကမလို့များမှုများမှုဘယ်လိုရှိခဲ့ပါဘယ်လို သားများသေတံသားများရှိစိန်ကရှိစိန်ကပါရှာတော်သူမှာပါရှာတော်သူမှာဟောကိုအားတော်မလို့အများတော်သူကဓမ္မလို့ဆောဩရည်တွေပေါ့ဗျာဟုတ်ပါလားအေတုနာမယ်တော့ပါဘူးဘယ်သူကမလို့ဘယ်သူကမလို့ခုနာမယ်လို့မပါဘူးအဲ့ဒီတော့ကိုကမလူသူများတိုက်တွန်းတဲ့ပုဂ္ဂိုလ်ကြတော့မလူလို့ပြည့်စုံဥစ္စာရှားပါရှင်ရမတဲ့ စားညံမကြည့်ဘူးဆိုမှဟောတယောက်ဟောတယောက်ဟောတယောက်ဆိုပြီးတော့ဉာဏ်ရည်နေမြတ်တတ်တယ်သဘောပေါက်မလားဂိုင်းဆိုကိုကလည်းလူကိုကလည်းလူမြတ်မှုလူမြတ်မှုဝေလူရှိခဲ့ပါဝေလူရှိခဲ့ပါရှိခြင်းချွေယံရှိခြင်းချွေယံဒီနတံဒီနတံဧကမောမိတို့သူမှာဧကမောမိတို့သူမှာအဝိသကနာရိတို့ကြတော့ကိုလည်း များလေလူအောင်တိုက်တွန်းတဲ့ပေါ်လူလို့ပြည့်စုံသာလေပေါ်မြကျွဲဝသူတော်ဘာကိုတိုက်တွန်းတဲ့အတွက်ဒါကြောင့်ဝိသကဝီပုဒ္ဒနာတသသတုရောတတအထသတ္တမနတာသဇဝရိပိတုပါကတာအာမိညဇမီလေးရမြစ်စ်တာအဲ့ဒါပေါ်လူလို့ပြည့်စုံပေါ့သူများလူအောင်တိုက်တွန်းတော့ခြံရများတယ်ဟုတ်လားဆိုကိုယ်လည်းမနုကိုယ်လည်း များမှုသူများမှုမတူစေခဲ့ပါမတူစေခဲ့ပါစိတ်သိချွေယစိတ်သိချွေယဤနတဤနတဧကံရှာမိထိုသူမှာဧကံရှာမိထိုသူမှာကိုလည်းမတုရဝသန္တရာဥစ္စာမွဲတဲ့သူတော်ဘာလူတော်မတိုက်တော်တော့ခြံရနေတဲ့မှန်ရလား အေးအဲ့ဒါအပြိုကြီးမွဲလူပြိုကြီးမွဲဖြစ်တတ်တယ်တဲ့ဗျာတဘောပါဘောကဘာသာပြောလေးမျိုးအဲ့ဒီလေးမျိုးသာလက်ကင်ထားရင်ဗေဒချာနတ်ချာခိုင်းချာဝိဇာဘိုးတော်ပါရဲ့ထိုင်ပြီးတော့နတ်သေးတယ်ခလိုက်တာဒါလိုသေးတော့ကိုယ့်အကူတစ်ခါနဲ့ရှင်းနေပြီပဲမှန်ရလားအဲအခုသူဒါသေးတဲ့သူတို့တဲ့အတွက်ဒါကြောင့်ရွှေနှံဘိမှန်တော်ရတိတော်ကံတော်မင်္ဂလာရတယ် သူတော်ဘာလူဘာလူတိုက်လို့နဲ့တွေ့တာကြောင့်ချမ်းရဟောနန္ဒမီတထောင်ရတယ်အဲ့ဒီနာခန္ဓာရနာလို့ဘုရားကဟဲ့ဤတော်အာနန္ဒာသဘိနဲ့ရေခတ်ခဲ့တာနောင်ဘုရားကလည်းပုံနာလူဖြစ်ကြည်တာငါပဲရနိုင်မှလဲဒါကြိမ်ကနှစ်ကြိမ်သုံးကြိမ်တောင်ခိုင်းတဲ့အခါရှင်အနန္ဒမပဲရှားရဲ့သဖြင့်ဖြစ်ချင်ရာဖြစ်စေတော့ရဲ့လို့မြာသဘိယူ ပုံနာတွေတက်ကြည့်ထားတဲ့ရည်တွေရေကနာသွားတော့ဘဝအလေးလေးဖြစ်ကြည့်ခဲ့တဲ့ပါရမီတော်တွေကြောင့်ရေလုံးရေကလျာနေတဲ့ထွတ်ထွက်ပြီးတော့ထုံနာရွာကြောက်ပြတာရွှေနန်းမိမ့်မှန်ရနဝရနေတော်ရဲ့ကံတော်မင်္ဂလာအဲ့ဒီမှာတဲ့အချမ်းရဏသမီးတထောင်နဲ့ထုတ်ပြီးတော့သွားပြသွန်တော်ရေဘောလေတော်ရှိပါလို့ရေဘောလေတော်ရှိပါလို့ ပိဿယေတကားတဲ့ဝင်းဝင်းမောမောရှင်ရှင်ညံ့ညံ့ဆိုပြီးတော့မှအဲ့ဒါထုနာလာတယ်ဟောနန္သမီးလေးသူလာသည်ခြံရံတစ်ထောင်နဲ့ပဲလားဘုံနာမိဘရဲ့နဝတဖေရောရဲ့ကံတော်မင်္ဂလာလည်းပါတယ်ဒါပေမဲ့လို့မြင်သာလောက်တဲ့နေရာကြတော့မှပြိဿကောင်းမြင်မှာပန်းတိုင်းတစ်ခွက်ထားပြီးတော့မှဒီတိုင်းရှင်းလာတယ် ဘုံငါမိမကြီးမိကြီးကိုယူခဲ့သဝရလေတော်ဘန္တော်မင်္ဂလာဘာဖြစ်လို့မယူလာလဲဘာဖြစ်လို့မယူလာလဲဘယ်လိုပြောပါ့ဘာဖြစ်လို့မယူလာလဲလို့ဒါပဲမေးပါလေဟုတ်မလားအေးလူကျင်တဲ့လူကတော့လက်ပြကြည့်နေညာမှာမဟုတ်ဘူးပြပြည်သူပိုင်းသိမ့်လိုက်ပါ အဲ့ဒါနဲ့မြင်သာရောပေါ်လာလို့အနာရောက်တဲ့အခါကျတော့မှဟောတချင်းကမိမ့်မသတယောက်လက်ဝကတည်းကြိုးချီအနိုင်ကျင့်တဲ့တကြီးမင်းအပ္ပနာမြကလူဆံပြနဲ့ကြောက်ချီပါလာပြီဟောသံသမီးလေးဆိုတော့ကပြည်တာလုံငီနာနဲ့ရန်လိုက်တာနဲ့အယုဘပြကြသွားနိုင်တယ်မှန်ရဲ့လားအေးအဲ့တော့မှတို့မြတ်စွာဘုရားကအာဃာတဆိုတာမှထားတဲ့ကြောင့် အသက်အတိခန္ဓာကအလကမဖြစ်ပြရခြင်းကိုတရားနဲ့ဈာဝင်တော်မူတယ်။တကြီးမင်းနဲ့သုဒ္ဓတိတို့ကြဘုရားကတရားနဲ့ဈာဝင်တော်မူတယ်။ဟုတ်လား။တိုက်တာမိုးမြေစိန်ရွှင်တွေနဲ့တွေတွေသင်းစုပဲတခုမြတ် ပြဲမှုနဲ့ချိုင်တဲ့မပိုင်မှုကခိုင်မာတငါငါနဲ့ချီချဆွဲဆိုတဲ့ဤကိုလည်းနေလိုရာရာမလိုက်ပါပဲဘာသာရာဝိယသဘောအပြင်လေးပါးကြောင့်ရပြုရှင်တော်ဖြစ်ခြင်းနာတိုင်းပြည့်ခြင်းတိုင်းမဆိုင်ပုံတွေဖြစ်ပြည့်ခြင်းဤသုံးဝေသာသနာ သုံးလေးသာသနာထွန်းလိုက်ခါတွင်တမမြင့်မောက်ကံအောင်ထောက်၍တယောက်ထူလေးဖြစ်ပေသည်ဟုအတိနံလုံးဆွဲယူသုံးလျက်မြင်ဆုံးမြင့်လာဤဘဝဝေလောကနဲ့တွင်ကျွန်ချင်းမှလောကိစိတ်ငါလေးတစ္ဆာကို ယထာဘုဒ္ဓဒီတိုင်းလာပြီခေမလွယ်သွဲတို့ဖြစ်ချေတော်လေးဝိပ္ပရေနောင်ညွတ်တဲ့၍မြုံမြဲမြုပ်အောင်သင့်ကိုဆောင်လိုက်အမောင်ကိလေမကင်းတွေကိုအေးမြတ်စွာဘုရားကတကြီးမြတ်အမနာနဲ့သူရစီတို့ဇာမအေးအမှုတို့နဲ့ လက်ဆချေပြီးတော့အသိခံရတာတွေအရှုံးမပေါ်အောင်ရလို့တရားနဲ့ကြားဝင်လို့သူလာသည်တတိထာရွှေနံမိဘနောရာလီရောကာမမင်္ဂလာခြံရတထောင်တော့တရေငါခိုက်တန်းတော်ပြီးသင်ကိုမြင့်တော်မြတ်မြတ်တော်ဆိုရလို့ပဲဒါတွေကိုအာမကွန်လည်းနဲ့သူလာသည်တကယ်အဟုထိုက်တာမဟုတ်သေးဘူးေမိမေဇောတဘောဝေကသာသမိဇော ဉာဏ်ဒီမျိုးငါးပါးလက်တွေ့တဏှာကြီးပျက်စီးနိုင်တယ်။အေးအဲ့တော့ကတဲ့ပြင်ပကျွဲတဲ့အဲယရဏကျွေးဝင်ဆိုင်စပါဥဒ္ဒခြင်းမြလျာကိုင်လူချင်းမြင့်ကျွဲတော်မကျော်ထားပါပြီ။သိရခေါင်းကခြေလက်မျက်စိဓာနာနဲ့သိမပိုင်ဘူး ကဲဘုန်းကြီးတို့ပြိဿရောပိုင်မလားပိုင်ပါဘူးမပိုင်လို့မြတ်ကြီးတင်မုံရတယ်ဟုတ်လားမြတ်ကြီးယောဂအမျိုးမျိုးနာယောဂနာခန္ယောဂခန္ဓာကိုယ်ယောဂါတွေဖြစ်ရတာပိုင်လို့လားမပိုင်လို့လားပိုင်ပါဘူးအဲ့ဒါကြောင့်ငါအာဥ္ဇနာငါသနာသီငါသတိငါမြတ်ဘာယောက်ျားငါလေးငါတိုင်ငါငါမြင်ငါပြင်ငါဥငါအိမ်လို့မဆွဲလန်းတဲ့သုဒ္ဓတိတဲ့ဟော အေးအဲ့ဒီမှာကံစိန်ဥတ္တအာဟာရဟောဒီအကြောင်းတရားလေးပါကြောင့်ဖြစ်လာတယ်ဒီအကြောင်းကိုပြန်ကြည့်ရင်လည်းတက္ကနာရင်းနဲ့ကုန်ခံပြောက်ပြသွားနိုင်ပါလေဒါကြောင့်နဲ့မိမိရဲ့ခန္ဓာကိုယ်ကိုရှင်းပြီးအနသဘောထားလို့1500ကိလေသာအာတက္ကရာဒိဋ္ဌိဝိကိတာဆိုတဲ့မြို့မြို့မြောက်ကြီးတယ်သာတနာဒိဋ္ဌိအောက်ထဒိဋ္ဌိသောတဲ့လက်နဲ့ကြီးတွေ တောင်းနဲ့ဖြစ်ပါအောင်ပြီးတော့တို့သူငါမကတ်နိုင်အောင်တိုက်ပွဲရှင်တဲ့အခါကာယ ानु ပတနာဝေဒနာ ानु ပတနာစိတ် ानु ပတနာဓမ္မ ानु ပတနာယောဂီကလည်းပဲအဲ့ဒါရှင်းကြောင်းလေးကိုကျွင်းပြီးတော့မှဘောဓိပက္ခိယတရား၃ချက်9ပါး ဗောဓိပက္ခယတရားဘာနာမအဲ့ဒီလက်နဲ့တော်များနဲ့1900ကိလေသာလာငယ်စားလို့ရမမှခလုတ်ဖြုတ်တရားအထုရှုမှပါလေ1900ဒီ39နဲ့စားလိုက်သံပြိတ္တရလာဘယ်လောက်လဲအဲ့ဒါလောက်ပါဗျာကဲကိလေသာဘာခံနိုင်မလဲဗျာနော်အဲ့ဒီလိုဘုရားကတရားဟောသူဟာလည်းပဲခန္ဓာညာဆိုင်ပေါ်ကမူရာရှုမှ နောက်ဆုံးမြတ်တော်ဘုရားတရားအမခိုင်းတဲ့အကမဒေသနာဝတာနေမြတ်စွာဘုရားဟောကြားတဲ့တရားတော်ဆုံးတဲ့သာလို့သုတ္တာတိဆိုတဲ့ရေအလူရှင်ကလေးသည်သောတာပတ္တိပလေသောတာပတ္တိဘုံ၌ပဋိဋ္ဌဟိကောကမသွေတိရှာလေတတိသာသာသာ ရှုမှတ်တဲ့ဓမ္မသီလသမာဓိပညာမဲ့ခင်၈ပါးအဲ့ဒါကသာသနာဟောနော်အဘုသူမက္ခနိဗ္ဗာန်ရသွားတာကအောင်ဝဲမက္ခနိဗ္ဗာန်ကအောင်ဝဲအဲ့ဒါကိုသူအသက်ဆုံးထူခဲ့တဲ့တွေ့တာရောဗာရပရိသသာသနာအောင်ဝဲနတတ်တဲ့လေ၍ကျွတ်တဲ့တရားဤပင်မဲ့နေတိတမိနှစ်နာရီပြည့်သွားပါပြီ ဒါကြောင့်တဲ့ဘုန်းကြီးတို့ဓမ္မများလည်းပဲအဲမဂ္ဂင်၈ပါးဆိုတဲ့၃မျိုးတိလမဂ္ဂင်သမာဓိမဂ္ဂင်ပညာမဂ္ဂင်တိုက်ဆိုကြတာအမြင်မှန်လင်းအကြံကောင်းလို့အမြင်မှန်လင်းအကြံကောင်းလို့လုံပြောအလုံရောအနေရောစင်ကြယ်လုံပြောအလုံရောအနေရောစင်ကြယ်လုံလုံးရင်နောက်ကိုမဆုံးနဲ့လုံလုံး ထိန်အုပ်ချုပ်ရမယ်သတိနဲ့ထိန်အုပ်ချုပ်ရမယ်လောကိုလည်းစိတ်ကဆွဲလောကိုလည်းစိတ်ကဆွဲအမြဲတည်ရမယ်အမြဲတည်ရမယ်မဂ္ဂင်၈ပါးမြတ်တရားမဂ္ဂင်၈ပါးမြတ်တရားဘုရားဟောခဲ့တယ်ဘုရားဟောခဲ့တယ်ဒီငါးချမ်းဆိုတဲ့သီလမဂ္ဂင်သုတ်ကံ၃ချမ်းဆိုတဲ့သမာဓိမဂ္ဂင်အဘိဓမ္မာ၅ချမ်း ကခုနှစ်ချမ်းဆိုတဲ့ပညာမဂ္ဂင်တို့ဖြင့်ကိုင်းဘုန်းကြီးတို့တရားဓမ္မများတဲ့ကိုကြီးကိုကြီးကုသိုလ်တရားပါကြပြီဖြစ်ပေဝိပဿနာဆိုတဲ့တရားလမ်းကြောင်းပေါ်မှာမိမိတို့အစိတ်ကလေးတင်ပြီးတော့ရှုမှတ်ပွားများအထုံကြရအောင်ယင်မလေးဝေကအနေပါအနေပါရှောက်စွာခါကိုထား ရင်းနှွေးရမှာဘလဝကိုညာလဝဖြန့်နေမြမတိချင်းဒီချလို့ရတာဓမ္မမို့ဘယ်လိုဘယ်နဲ့မောင်ရဲ့တင်ညာကိုညာလဲမောင်ရဲ့တင်အေးဒါကလည်းပဲတဲ့အဲမောင်ရဲ့တင်လက်ပြားလေးနင်းတဲ့ကုတ်တန်သူလေးဆံဝမတ်ကိုစိတ်ဆံလေရှုလိုက်တဲ့အာမီမတူဝမန်ကိုပေါင်းလိုက်စိတ်ချွန်ချင်းမနဲ့ပေါင်းနေမှာဒီကလေးထုတ်လိုက်ဒီလိုတူဝမန်ကိုပိန်သွားတဲ့အာစိတ်ချွန်ချင်းမနဲ့ပိန်နေမှာ အာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံးမချုပ်မရှုနဲ့ဟုတ်ဟုတ်တဲ့အောင်ရှုလုံးမရှုနဲ့ဘုံမရှုနဲ့ဟုတ်ဟုတ်တဲ့အောင်ရှုဖြစ်အောင်လည်းမလုံးနဲ့ဖြစ်အောင်လည်းမလုံးနဲ့ဖြစ်စေရုပ်နာဖောင်းဘင်းချိုးတဲ့ပစ္စုပန်ကိုအမှန်တဲ့အောင်ရှုကြပါလို့ဒီတော်များသည်ဒီတော်များသည်လောကုတ္တ တိပတ္တအကျင့်မြတ်ဖြင့်မြတ်စွာဘုရားကိုမြတ်စွာ 我。